ယနေ့29ရက်17လ2020ခုနှစ် Quantum Buddhist USA မှကြီးမှုပြီးတော့ကျင်းပပေးတဲ့ဓမ္မသဘင်ပွဲတော်ကြီးမှာတိလခန္ဓာဝကပါဠိတော်မှာလာတဲ့တာမင်ညဖလသုတ်တံဒေသနာတော်ဒုတိယအပိုင်းကိုယနေ့ဦးစဉ်ဟောကြားပေးပါမယ်။တာမင်ညဖလသုတ်တော်ကြီးကို မနေ့က ဟောခဲ့တော့ယနေ့အသည့်ယောဂီများပါရင်အကျဉ်းလေးချုပ်ပြီးတော့ပြန်ပြီးတော့ပြောပြပါမယ်ပြီးမှဒုတိယအပိုင်းဦးဇင်းတို့ဆက်သွားမယ်နော်ဇာတသမင်းကဇီဝကရဲ့တရေဥယျာဉ်မှာရောက်ပြီးတော့ရှင်ဖျားတဲ့ရှင်ဖျားတို့ ဒီဘဝမှာယဟန်နေပြုတ်ကြတယ်ယဟန်ဘဝကိုရောက်ကြတယ်ဘာအကျိုးရှိလို့လဲတဲ့မျက်မှောက်အကျိုးလက်တွေ့ရောပြနိုင်ပါရလားယဟန်ပြုတ်တယ်ယဟန်ပြုတ်တယ်ဆိုတာသေပြီးဟိုဘက်မှာချမ်းသာတာလားအရှင်ဘုရားတို့ ထမယဟန်ပြုတ်ကြတဲ့ပုံကိုယ်ဒီမျက်မှောက်အကျိုးရောတကယ်ရှိသလားလို့သိချင်လို့မေးတာဒီစကားကိုလည်းတိဋ္ဌိဆရာကြီးတွေလည်းအကုန်မေးခဲ့ပြီတိတိကြကြဘယ်သူမှမဖြေနိုင်ခဲ့ဘူးရသော်ဖရာယဟန်ပြုတ်ရခြင်းရဲ့မျက်မှောက်အကျိုးအသင်ရဲ့ အစေခံတယောက်ဖြစ်တဲ့ပုဂ္ဂိုလ်ကအော်ငါတော့ဒီဘဝမှာကံနဲလိုက်တာအဇာတတမင်းကတော့ကံကောင်းလို့ तू ကတော့ပြည့်ပြည့်စုံစုံနဲ့နေရတယ်ငါကတော့သူ့ကိုလှုပ်ကြွေးရတဲ့ပုဂ္ဂိုလ်ဖြစ်တယ်ငါကံနဲတယ်အဇာတတမင်းထက် သာအောင်ကတော့ဒါနပြုယုံနဲ့လဲ तू လှူသလောက်ငါမလှူနိုင်ဘူးရှင်မင်းဆိုတော့ ငါတစ်သက်လုံးလှူလို့တော့မသူ့တစ်ခါလှူသလောက်မရှိဘူးအဲ့တော့သူ့ထက်သာအောင်ကတော့သီလသမာဓိပညာအကျင့်ကိုကျင့်တာပဲကောင်းတယ်ဆိုပြီးယဟန်ပြုမယ်အဲ့ဒီယဟန်ပြုတဲ့တင့်ရဲ့အစေကံလောက်ခဲ့တဲ့ပုံကိုကိုယဟန်ပြုပြီးတဲ့အချိန်မှာခေါ်ပြီးတော့ပြန်ပြီးတော့အရင်တိုင်းခိုင်းမာလားရှ िख ိုးမာလားဘုရားကမေးတော့ရှ िख ိုးရမှာပါဘုရားအေးအဲ့ဒါပထမအကျိုးပဲ ယဟန်ပြုတ်လိုက်လို့အစေခံကျွန်တော်မှရှင်ဘုရင်ရဲ့ရှ िख ိုးခံရခြင်းပစ္စည်းလေးပါထောက်ပံ့ခံရခြင်းဆိုတဲ့အကျိုးတရားကိုယဟန်ပြုတ်သည့်အတွက်ရပြီတဲ့အစေခံပြန်လုပ်ပေးစရာမလိုတော့ဒီထက်သာလွန်တဲ့အကျိုးရောရှိပါသေးလားဖေ။ရှိပါတယ်အသင်ကိုနှစ်စဉ်နှစ်တိုင်းအခွန်နေပေးဆောင်နေရတဲ့လေယာကိုင်းကြုံလုံနေတဲ့ပုဂ္ဂိုလ်တဦးတယောက်ကလည်းပဲ ဩငါတို့ကတော့နှစ်ဖူးကချွေခြေမကြအောင်လေယာကိုင်းကျွန်းနေလောက်ကိုင်းပြီးတော့အဇာတတမင်းကြီးကိုငါတို့ပေးနေရတယ်သူ့ဘုံကံကြီးလို့သူ့ထက်သာအောင်ငါတော့ယဟန်ပြုမှာပဲရမယ်ဆိုပြီးတော့အဲ့ဒီပုဂ္ဂိုလ်ယဟန်ပြုလာအဲ့ဒီယဟန်ပြုတဲ့ပုဂ္ဂိုလ်ကိုသင်ကခေါ်ပြီးတော့အခွန်တုတ်ဆောင်ခိုင်းမှာလားထိုင်ရှိခိုးမှာလား အာတပည့်တော်ရှစ်ခိုးရမှာပါဗျာတဲ့သူဟာမြတ်သောကျင့်ကိုကျင့်သွားပြီအဲ့ဒါဒုတိယအကျိုးပဲအရှင်ဘုရားဒီထက်သာလွန်တဲ့အကျိုးတွေရောမရှိဘူးလားရှိပါတယ်တခါကြီးတဲ့အမျိုးကောင်းသားတယောက်ဟာငါဘုရားရဲ့အရဟံစဘဂဝါဆုံးကိုးပါသောဂုဏ်တော်တွေကိုအာယုံယူပြီးတော့ဩဘုရားရဲ့တရားဆိုတာ အစာဤကောင်းခြင်းအလဲဤကောင်းခြင်းအဆုံးဤကောင်းခြင်းအစအလယ်ဆုံးသုံးပါလုံးကောင်းခြင်းတွေနဲ့ပြည့်စုံတော်မူတဲ့ဗုဒ္ဓဘုရားရှင်ရဲ့တရားတွေကိုငါနာယူကျင့်သုံးပြီးတော့နေလို့လူဘဝနဲ့အပြည့်အစုံလိုက်နာဖို့မလွယ်ဘူးငါယဟန်ပြုပြီးတော့ယဟန်ဘဝနဲ့များကြင့်ကြံလိုက်ရရင်တော့ကောင်းမယ်ဆိုပြီးတော့အဲ့ဒီယဟန်ဒီအဲ့ဒီအမျိုးကောင်းသားဒီယဟန်ဘောင်ကိုဝင်ရောက်လာတယ် သာသနာတော်တဲ့ဝင်ရောက်လာတဲ့အခါကျတော့သူသက်သက်ချင်းသူဥစားခိုးခြင်းလိန်ညာပြောခြင်းမကောင်းတဲ့ဒုစရိုက်တွေအကုန်ရှောင်ရှားတယ်သူတစ်ပါးတွေကိုညှင်းတဲ့ဒါလည်းမလုပ်ဘူးကြမ်းထမ်းတာလည်းမပြောဘူးဆဲဆိုခြင်းလည်းမပြုဘူးရိုက်ဆိုင်တဲ့အပြောအဆိုတွေရိုက်ဆိုင်တဲ့အပြုအမူတွေရိုက်ဆိုင်တဲ့အကြံအစီတွေကို အကုန်လုံးရှောင်ကျင်တယ်တခါဒုတိယဒက်ဆင်တက်ပြီးတော့ ဇက်ပွဲကြီးခြင်းဘောလုံးပွဲကြီးခြင်းနော်တီးခြင်းခုံခြင်းကာခြင်းဆိုးခြင်းအစရှိသဖြင့်အဲ့ဒီဟာတွေအလုံးကိုလည်းအကုန်ရှောင်ကျင်သွားပြီနောက်တတိယတစ်ဆင့်အနေနဲ့မိမိရဲ့ဘဝရည်တည်ဖို့ရာအတွက်ဘေးရီဟောခြင်းဓာတ်ရိုက်ဓာတ်ဆင်းလုပ်ခြင်းမြေကြံအတတ်တို့မြေကြီးတွေကိုကြည့်ပြီးတော့ဟောတဲ့အတတ်မျိုးလူတယောက်ရဲ့အတိတ်တွေနမိတ်တွေ တခါတည်းဟောတဲ့ဟောမျိုးစေရေကုသပေးခြင်းအစရှိသဖြင့်အဲ့ဒီလိုလောက်တဲ့အလုံမျိုးတွေမက်ဖို့ရဲ့ဖီလာကန့်လန့်လို့ခေါ်တယ်မက်ဖို့ယောက်ျောင်းနဲ့ဖီလာကန့်လန့်ဖြစ်တဲ့အဲ့ဒီအကျင့်မျိုးတွေအဲ့ဒါမျိုးတွေနဲ့သူ့ရဲ့စာဝတ်နေရေးအတွက်အဲ့ဒီယဟန်ဒီမရှာတော့ဘူးဓမ္မယလတ္တတရားသဖြင့် တနေ့ဆွမ်းတထပဲဖုံးပေးပြီးတော့သပိတ်တစ်လုံးသင်္ကန်းသုံးတယ်နဲ့အတောင်မှရှိတဲ့ငှက်တွေဟာတစ်ပင်တပင်နဲ့တပင်တခါတည်းလွယ်လွယ်လေးကူးတန်းသွားနေသလိုယဟန်တော်တစ်ပါးကလည်းပဲရှင်းသမျှပစ္စည်းဥစ္စာစီးစိမ်တွေကိုအကုန်ခွာချထားပြီးတော့တရားဓမ္မပေါ်မှာပဲအာယုံစိုက်ပြီးတော့အဲ့ဒီယဟန်ဒီအိန္ဒြေ6ပါးတကား6ပေါက်ကို လုံအောင်ထိန်းတယ် နော်သီလကလည်းအငယ်သားသီလအလတ်စားသီလအမြင့်သားသီလဆိုပြီးသုလသီလမဟာသီလမျက်စိမသီလဆိုတဲ့သီလ၃မျိုးသီလတွေကိုလည်းအကုန်လုံးလုံခြုံအောင်စောင့်တည်ပြီးမျက်စိတကားနားတကားရှားတကားကိုယ်တကားမနောတကားဆိုတဲ့တကား6ပေါက်က နေပြီးတော့မြင်မြင်ကမတ္တကိုပဲတတိထားနေတဲ့ကြားကြားကမတ္တနာနာကမတ္တစာစာကမတ္တ ထိထိကားမတ္တသိသိကားမတ္တအာယုံ6ပါးတကား6ပေါက်မှာတတိပဲထားပြီးတော့အဲ့ဒီယဟန်ဒီလောဘမဖြစ်အောင်ဒေါသမဖြစ်အောင်မောဟတွေမဖြစ်အောင်တဏှာယာကတွေကိလေသာတွေမဝင်နိုင်အောင်အဘိဓါဒေါမနတ္တမျက်စိနဲ့ဆင်းနဲ့မြင်တဲ့အခါမှာကြိုက်ရင် လောဘတဏှာတွေဖြစ်မယ်မကြိုက်ရင်ဒေါသတွေဖြစ်မယ် နားနဲ့အသားနဲ့တတိထားနိုင်ရင် မဖြစ်ဘူးတတိမထားနိုင်ရင်နားနဲ့အသားနဲ့တိုက်တိုက်တိုက်တိုက်တိုက်တိုက်မှလောဘဖြစ်လိုက်ဒေါသဖြစ်လိုက်ဖြစ်နေရတယ်အဲ့ဒီအဘိဇ္ဇာဒေါမနတမိမိရဲ့တန်ဇံမှာဝင်ခွင့်မရအောင်ယဟန်တော်ဒီတတိတရားကိုကောင်းစွာထားပြီးတော့ ကဲငါတော့တရားအထုတ်တော်မယ်ဆိုပြီးတော့တိတဝိညေဝါတဝိညေစိတ်ငြိမ်းရအရမှာဥဇုံကာယံပဏိဒါယတဲ့ခန္ဓာကိုယ်ကိုဖြောင်းမြောင်ထားဆုံးကိုလည်းဘောဇနာမတ်တေညုတာတဲ့အတိုင်းရှိကိုသိပြီးတော့ဆွမ်းကိုလည်းဖုံးပေးတယ်ဖုံးပေးပြီးတော့တင်မလင်ခွေပြီးတော့ထိုင်ပြီးတော့မိမိနှစ်သက်တဲ့ကမ္မထံတမျိုးမျိုးကိုအာယုံယူအာယုံယူပြီးတော့ဥပမာ နာအာနာပါနဝင်လေထွက်လေကမ္မထနှစ်သက်တဲ့ပုဂ္ဂိုလ်ကလည်းကိုယ်ခန္ဓာကိုယ်ဣရိယာပုဂ္ဂိုလ်စိတ်တိုင်းကြအောင်ပြင်းစိတ်တိုင်းကြအောင်ပြင်ပြီးတော့လေးလေးဝေးရင်ဝင်တယ်လို့သိထွက်ရင်ထွက်တယ်လို့သိဟောအတွင်းထဲအထိတခါတည်းရေညွန့်ချက်တိုင်းထိလည်းမလိုက်နဲ့ဟောအပြင်ဘက်ထွက်သွားတဲ့လေထိလည်းမလိုက်နဲ့နာသီဝလေးလေးတိုးပြီးဝင်လာရင်ဝင်တာလေးသိတိုးပြီးထွက်သွားရင်ထွက်တာသိဝင်တိုင်းသိထွက်တိုင်းသိ တတိကိုမအားရန်မနာရန်ကိုဝင်တိုင်းသည်ထွက်တိုင်းသည်ဝင်တိုင်းသည်ထွက်တိုင်းသည်ဆိုပြီးတော့သူကအဲ့လိုတတိကိုကာပြီးနေရင်နေရင်နေရင်နဲ့အဲ့ဒီမှာပထမတော့ကာမိသန္ဓကိလေသာအာယုံကာမဂုဏ်တွေနဲ့ပတ်သက်တွဲတဲ့စိတ်ဗျာပါဒဒေါသဖြစ်တဲ့စိတ်ထိနမိတ်ဒငိုင်းမြည်တဲ့စိတ်ဥဒိစ္စကုတ်ကုတ်ဆပြန်လွင်တဲ့စိတ် ကုတ်ကုတ်ဆဆိုတာနောင်တတဖန်ပူပန်တဲ့စိတ်ဝီဇိကိစ္စယုံမှတန်တရားဖြစ်တဲ့စိတ်ဆိုပြီးတော့အဲ့ဒီနိဝရဏတရား၅ပါးမိမိစိတ်တန်တမ်းမှာဝင်ဝင်လာပါလိမ့်မယ်ကမ္မထအမျိုးပေါင်း40ကြိုက်တာနဲ့လို့အဲ့ဒီနိဝရဏတရား၅ပါးပဲပေါ်လာအဲ့ဒါကဘုန်းကြီးထိုင်ထိုင်လူပဲတရားထိုင်ထိုင် เนาะအမျိုးသမီးထိုင်ထိုင်အမျိုးသားထိုင်ထိုင်ထိုင်ရင်အဲ့ဒီမှာပေါ်လာမဲ့တရားကအဲ့ဒီនិဝရဏတရား၅ပါးပါပဲအဲ့ဒီនិဝရဏတရား၅ပါးမိမိရဲ့စိတ်တန်တန်မှာကိန်းလာပြီဆိုရင်ဦးဇင်းတို့တရားတော်မတွေလာမင်းကြီးမှာလာတော့သာပါရဲ့မြူမှုံတို့စီးနှင်းတို့ နော်အဲ့ဒီဟာတွေက တိန်နေတော့ကအုပ်နေရင်လာကြီးตาရာခွင့်မရသလိုပဲအခုလဲမိမိရဲ့စိတ်တန်တမ်းမှာအဲ့ဒီကိလေသာនិဝရဏတွေကပိတ်ဆို့ထားရင် မတရားဖို့တရားဘလို့မှကိုမရနိုင်ဘူးမဖို့ရခြင်းနဲ့အမျိုးကောင်းသားအမျိုးကောင်းသမီးမှန်သမျှကအဲ့ဒီនិဝရဏတရား၅ပါးကိုမပယ်ရှားပဲဘလို့မှမရနိုင်လို့ နိဝရဏတရား၅ပါးကိုပယ်ရှားနိုင်အောင် လုပ်ရမယ်အလုပ်ဒီတရားရှာတဲ့ပုဂ္ဂိုလ်ရဲ့အလုပ်ပါဘယ်ရိတ်သားပဲရှားရှားဘယ်မူနဲ့ပဲရှားရှားဘယ်ဆရာနဲ့ပဲကြင့်ကြင့်ကိုယ့်ရဲ့တန်တမာကိလေသာနိဝရဏတရားတွေစင်ကြယ်သလားမစင်ကြယ်ဘူးလားအဲ့ဒါပေါ်ပဲတိုက်တာယူရပါတယ်ကိလေသာနိဝရဏတရားတွေကစင်ကြယ်နေပြီဆိုရင် ပရမတ်ယုံနံကိုရှုနိုင်ပါလိမ့်မယ်အဲ့ဒီကိလေသာនិဝရဏတွေမစင်ကြယ်ရင်ပရမတရားဘလို့မှရှုလို့မရဘူးဖះရှင်ကိုယ်တိုင်ပေးလည်းမရဘူးဘာကြောင့်မရတာလဲនិဝရဏတွေပိတ်ဆို့ထားလို့ဖះရှင်ကပေးလည်းမရနိုင်ဘူးဒါကြောင့်မို့မြတ်စွာဘုရားရှင်လက်ထက်ကရသွားတဲ့ပုံကိုယ်တွေဆိုတာကသူကအဲ့ဒီនិဝရဏတွေကင်းစင်အောင်လုပ်သွားလို့ရတာ ဘုရားရှင်ရဲ့လက်ထက်မှာတချို့သောပုံကိုယ်တွေဆိုရင်ကိုဒီဥမာဆိုပုဂ္ဂုတာတိမင်းကြီးတို့ဆိုအိမ်မှာနေရင်းတဲ့တောင်မှထိုင်ပြီးတော့အားထုတ်လိုက်တာနန်းတော်အထက်ထပ်မှာတက်ပြီးတော့အားထုတ်တာစတုထဇန်တိရတယ်စင်ကြယ်တဲ့တမာတိပြည့်စုံတဲ့ပုံကိုယ်တွေဒီကြောင့်မြတ်စွာဘုရားအိုထိန်တဲ့တဲထဲမှာတညာတဲ့တွေဝိပဿနာတင်ပေးတာတခါတည်းသောတာပန်တည်တယ်သဂရဂံတည်တယ်အနာဂါမိမတ်တည်တန်းတည်တာ မြင်နိုင်စွမ်းရှိတယ်သိနိုင်စွမ်းရှိတယ်။ကြောင့်မို့မြတ်စွာဘုရားဒီနိဝရဏတရား၅ပါးကိုဓမ္မစန္ဒနိဝရဏရှိနေတဲ့ပုဂ္ဂိုလ်ဟာ သူများစီကအကျွေးယူစားတဲ့ပုဂ္ဂိုလ်ဟာအမြဲတမ်းကတော့အကျွေးဆက်ရအောင်မယ်ဆက်ရအောင်မယ်ဆိုပြီးတော့ရသည်မြအကျွေးဆက်နေရသလိုကိလေသာကာမယာကနဲ့တွေ့တာပြီးကန့်ညိပြီးဆိုရင်အဲ့ဒီအမျိုးကောင်းသားပဲဖြစ်ဖြစ်အမျိုးကောင်းသမီးရပဲဖြစ်ဖြစ် ကိုနှစ်သက်တဲ့ပုံကိုအတွက်အကုန်လိုက်ဖြည့်ပေးနေရပြီတဲ့အကျွေးတွေစက်နေရတာဒါကြောင့်မို့အဲ့ဒီကိလေသာကာမိဆန္ဒဆိုတဲ့အဲ့ဒီတရားကိုပယ်နိုင်မှအကျွေးလွတ်တဲ့ပုံကိုနဲ့ဒူးတယ်ဗျာပါရတွေဖြစ်နေရတဲ့ပုံကိုကျတော့အနာယောဂါသဲနဲ့ဒူးတယ်အနာယောဂါရှိတဲ့လူကကောင်းကောင်းလဲစားမရကောင်းကောင်းလဲအိပ်မရအဲ့ဒီလိုပဲစိတ်ထဲမှာတနှုတ်နှုတ်ဆင်းရဲတဲ့ဒေါမနတ္တ ကြံထန်ခက်ထန်တဲ့ဒေါသတွေမိမိတန်တာမှာကိန်းနေရင်လည်းပဲတနှုတ်နှုတ်နဲ့စိတ်ကဟိုကမကျေနပ်လိုက်ဒီဟာမကျေနပ်လိုက်အမျိုးမျိုးတခါတည်းကိုယ်ဒုက္ခပေးခဲ့ဘူးတဲ့လူတွေကိုအာယုံပြုတ်ပြုတ်ပြုတ်ပြုတ်ပြီးတော့တတိယတိုင်းຢာတိုင်းမှာဒေါသတွေဖြစ်ရတယ်တဲ့ရောက်မို့အနာယောဂါတဲ့နဲ့တူတယ်ခိနာမိတ်ရငံကြီးနေတဲ့လူဟာထောင်ထဲကြနေတဲ့လူနဲ့တူတယ်ထောင်ထဲကြနေတဲ့လူက ပွဲလန်းသဘင်ရှိလို့လဲသွားကြည့်လို့မရထောင်ထဲမှာနေရတော့ဘာမှ အခွင့်အလမ်းမရှိသလိုငှိုက်မြေးပြီးမျောနေတဲ့ပုံကောလည်းပဲဒီတိုင်းပဲတဲ့တရားကောင်းတွေဘလောက်ဟောဟောငှိုက်နေတာနဲ့သူ့မှာမသိလိုက်ဘူးတဲ့နော်အဲ့ဒီကနေမှဩဒိသနဲ့ကုတ်ကုတ်စနဲ့ဩဒိသကုတ်ကုတ်စလွှမ်းမိုးခံထားရတဲ့ပုံကောလည်းသူများရဲ့ကြုံနဲ့တူတယ် ကောင်းကောင်းလေးစားမယ်အချိန်လေးဇက်ပွဲလေးကြည့်ခြင်းလို့ကြည့်နေရတဲ့အချိန်လေးဟဲ့မင်းဟိုကလုံအောင်ဆိုလဲကိုကြည့်ခြင်းလဲချက်ကြည့်မရဘူးသူများကြွဆိုတော့သွားပြီးတော့လှုပ်ပေးရတယ်တဲ့အဲ့ဒီအတိုင်းပဲကိုယ့်ရဲ့စိတ်တန်တမ်းမှာပြန်လွင်တဲ့စိတ်တွေရှိရင်တရားကောင်းနေဟောလဲစိတ်ကဟိုးရောက်ဒီရောက်နေမို့တရားကောင်းလဲမကြားနိုင်ဘူးတဲ့ဥဒိစ္စနဲ့ကုတ်ကုတ်စာတရားဝီဇိကိစ္စရှိနေတဲ့ပုဂ္ဂိုလ်ကြတော့မြတ်စွာဘုရားက ရွှေတုပ်ငွေတုပ်ကိုထမ်းပြီးတော့အန္တရာယ်များတဲ့တခိုးတမြတွေပေါ်တဲ့လမ်းကိုသွားတဲ့ပုဂ္ဂိုလ်ဟာသူ့အထုပ်လေးဘယ်တော့မှအလူခံရမလဲဆိုပြီးတော့အဲ့လေဒီထုပ်လေးပဲတတိထားနေရတာကြောင်းကြတွေနဲ့နေနေရတာတဲ့ဟိုးလွတ်သွားပြီဆိုတဲ့အချိန်ကျမှချမ်းသာအခုလည်းပဲတဲ့တရားဓမ္မအထုတ်တဲ့ပုဂ္ဂိုလ်ကဟိုဟာမယုံသလိုဒီဟာမယုံသလိုဖြစ်နေတာ ਨੇ ကိုသူ့မှာတော့ကတွေဖြီးစည်းနေတာ နောက်ဆုံးကြမှာဝိသိကိစ္စပယ်သွားတော့မှလွတ်သွားပြီတဲ့ချမ်းသာသွားပြီအဲ့ဒါကြောင့်မို့အဲ့ဒီနိဝရဏတရား၅ပါးကိုဘုရားရှင်ကိုရောမြတ်ကြီးကဥပမာအမျိုးမျိုးပေးပြီးတော့ချမ်းသာခြင်းရင်တော့အဲ့ဒီကာမိသန္ဒနိဝရဏဗျာပါဒထိနာမိတ်တာဥဒိစ္စကောကောစာဝိသိကိစ္စဆိုတဲ့နိဝရဏတရား၅ပါးကိုတန်တမှာမရှိအောင်ကြိုးစားလိုက်စမ်းပါ အဲ့တော့သောသောပြောသလိုအာနာပါနဝင်လေထွက်လေကမ္မထံပဲဖြစ်ဖြစ်အခြားကမ္မထံအမျိုးပေါင်း40တဲကမိမိနှစ်သက်တဲ့ကမ္မထံတစ်ခုခုကိုယူပြီးတော့အာထုတ်ရပါတယ်အာထုတ်တဲ့အခါကျတော့နှာသီဝမှာဝင်တိုင်းသည့်ထွက်တိုင်းသည့်ဝင်တိုင်းသည့်ထွက်တိုင်းသည့်အဲ့ဒါကိုသိပြီးကြည်နေရင်ဟောစိတ်ကအတိတ်ကိုပြေးလိုက်အနာဂတ်ကိုပြေးလိုက်ကိုကနှာသီဝကိုတတိထား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 အတိတ်အနာကမတွေးတော့ကိလေသာအာယုံကာမဂုဏ်နဲ့ပတ်သက်လို့တွေးတောမှုတွေနည်းနည်းနည်းနည်းလာတယ်ပါပါပါပါလာတယ်အဲ့ဒီနေပါပြီးတော့လာတဲ့အချိန်မှာတိမ်တိုင်လေးတွေပေါ်လာသလိုပိုးဆုံကျူးလေးတွေပေါ်လာသလိုကိုယ့်ရဲ့မျက်စိမိတ်ထားရင်းနဲ့အဲ့ဒီအချိန်မှာဖြတ်ဖြတ်ဖြတ်ဖြတ်ဖြတ်ဖြတ်နဲ့အလင်းတွေပေါ်လာတတ်တယ် အဲ့ဒီပေါ်လာတဲ့အလင်းတွေကိုအဲ့ဒါကိုပရိကာမနမိတ်လို့ခေါ်လိုက်တယ်အဲ့ဒီပရိကာမနမိတ်ကိုမကြည့်ပဲနဲ့တခါတည်းဆက်ပြီးတော့ဝင်တိုင်းသည် ထွက်တိုင်းသည်ဝင်တိုင်းသည်ထွက်တိုင်းသည်အဲ့ဒီတိုင်းပဲသူ့ကိုဆက်မှတ်ရမှတ်တဲ့အခါကျတော့တခါတည်းနေလုံးလာလုံးထွန်းလင်းတဲ့ကဲ့သို့ကိုတခါတည်းပေါ်လာတဲ့ဥက္ကနမိတ်ဆိုတာဖြစ်လာအဲ့ဒီဥက္ကနမိတ် ပေါ်လာရင်လည်းမကြည့်နဲ့ကိုကကြည့်လိုက်လို့ချင်းအဲ့ဒါအကြည့်မခံဘူးကိုကအဲ့ဒီပေါ်လာတဲ့အလင်းကြည့်လိုက်တဲ့နဲ့အဲ့ဒါအဝိတ်ရောက်သွားတာတခါတည်းပြန်ပြီးပျောက်သွားလိုက်အဲ့တော့မကြည့်နဲ့ဝင်နိုင်သည်ထွက်တိုင်းသည်ဝင်နိုင်သည်ထွက်တိုင်းသည်အဲ့ဒီလိုနဲ့တတိထားပြီးတော့ရှူရဲရှူရဲရှူရဲနဲ့ ကိုယ့်ရဲ့ရှေ့မှာတခါတဲ့နေလုံးကြီးတစ်ခုလာပြီးတီနေတကက်သူကိုကြည်လင်ဝင်းပပြီးတော့တခါတဲ့တောက်ပြောင်နေတဲ့အကြည်ဓာတ်အလင်းဓာတ်ကြီးထွန်းလင်းလာတယ်အဲ့ဒီထွန်းလင်းလာတဲ့ဟာကိုပฏิဘာကနမိတ်လို့ခေါ်လိုက်တယ်ကြည်ပြီးလဲပြီးတော့တောက်ပလာတဲ့ပฏิဘာကနမိတ်အလင်းကြီးပေါ်လာပြီအဲ့ဒီကြတော့တရားဓမ္မတို့ရဲ့ စိတ်တန်တန်မှာစောစောက ပြောခဲ့တဲ့និဝရဏတရား၅ပါးတွေကင်းနေပါပြီကိလေသာအယုံကာမဂုဏ်နဲ့ပတ်သက်လို့ကြံစည်တဲ့စိတ်ကလည်းမဖြစ်တော့ဒေါသတွေလည်းမဖြစ်တော့ထိုင်နေနဲ့အေးငြိမ်ပြီးချမ်းသာပြီးတော့ကြည်နေတာအဲ့ဒီကြည်နေတဲ့အချိန်ကကိုယ့်ရဲ့စိတ်ထဲမှာ လင်းပြီးတော့ကိုတခါတည်းမျက်စိမှိတ်ထားပါရဲ့တန်းနဲ့ကိုတခါတည်းကြည့်တဲ့မြအကုန်လုံးလင်းထိန်နေတာလည်းဖြစ်တတ်တယ်။ဘေးကပုံကိုကနေသွားပြီးတော့ကိုမြင်ရတက်ကဲ့သို့လည်းလင်းထိန်တတ်တယ်။အဲ့ဒီအချိန်ရောက်သွားပြီ။လက်ဒီဆရာတော်ဖရာကြီးရဲ့တပည့်တစ်ချတော်ဆရာတော်ဥတီလောကဆရာတော်ကြီးကနေခင်းမယ်စာဖတ်ရမယ်။ညကိုစာမဖတ်နဲ့ညပိုင်းတရားလို့ နေခင်းစာဖတ်ဆိုပြီးတော့လေဒီဆရာတော်ဘုရားကြီးကအမိန်ထုတ်ပြီးတော့ထားတော့တက်ချတော်ဆရာတော်ဥတီလောကရဲ့အခန်းကလင့်ထိန်နေဒီလောကငါစကားနားမထောင်မနဲ့ညစာဖတ်နေတယ်ထင်တယ်ဆိုဆရာတော်ကြီးကသွားကြည့်တော့ဟိုကမဟုတ်ဘူးတရားမှတ်နေရင်နဲ့သူ့ရဲ့ခန္ဓာကိုယ်ကအယောင်နေထွက်နေတယ်အဲ့ဒါအဲ့ဒီအလင်းနေပဲနော်ခန္ဓာကိုယ်ကနေမှလင်းပြီးတော့ကြည်ပြီးတော့အလင်းက ကိုဟာကိုလည်းကြည်ရင်းနဲ့လည်းပဲလင်းနေတာသိရတယ်တခါလုံးလင်းနေတယ်ဘေးကိုကြည်ကြည်သည်မြလာတာတဲ့ညာကြီးတညမှာတခါတည်းအလင်းတက်ကြီးတခါတည်းဖြာပြီးကြနေတကဲ့သို့ကိုအဲ့ဒီမှာအလင်းရောင်နေပေါ်လာတာเนาะအဲ့ဒီလိုပေါ်လာတဲ့အလင်းတွေမှာစိတ်ကငြိမ်နေတယ်အေးနေတယ်ချမ်းသာနေတယ်အဲ့ဒီအဆင့်ရောက်သွားပြီဆိုရင် စောသောကအာနာပါနကိုဆက်မရှုတော့ဘဲနဲ့အဲ့ဒီနမိတ်ပေါ်မှာစိတ်ကိုတင်လိုက်တာအဲ့ဒီနမိတ်ကြီးကကြီးစေဝဲစေသေးစေနီးစေကြိုက်တယ်လို့အမိတ်ပေးလို့ရသွားပြီအဲ့ဒီကိုယ့်ရဲ့ရှေ့မှာပေါ်လာတဲ့နမိတ်ကကြိုက်တဲ့အယောင်ကိုထားလို့ရသူကသူသကောဝိုင်းလောက်ကြီးကျယ်လား တခါတည်းသူကနဲ့သူဘလောက်ထိကြီးကျင်လဲကြီးကျင်လဲအကုန်ဖြန့်လို့ရတယ်စัจ java လာအကုန်ဖြန့်လို့ရတယ်သေးကျင်ရင်လဲတခါတည်းသေးသလေးအကုန်လုံးလို့ရတယ်နမိတ်နဲ့စိတ်နဲ့ကနောက်ကြတော့တသားတည်းဖြစ်သွားတယ်အဲ့ဒါကြောင့်မို့လေဒီဆရာတော်ဘုရားကြီးကအဲ့ဒီပฏิပါကနမိတ်ကြီးနဲ့စัจ java လာဒို့ယူဖို့ငါအကုန်ကြည့်လို့ရတယ်တရားမို့ဒီစัจ java လာနေဟိုစัจ java လာမှာ ငရဲသူငရဲသားတွေရှိသလားနတ်တွေမြမာတွေဘာတွေရှိသလဲအကုန်ကြည့်လို့ရတယ်လို့ဆရာတော်ဘုရားကြီးကမိတ်အဲ့ဒီ level ရောက်သွားတဲ့ပုံကိုရဲ့တန်တန်းမှာကိလေသာတွေကင်းနေလို့အဲ့ဒီအကြည်ဓာတ်ကြီးလဲပေါ်လာရောအလင်းဓာတ်ကြီးလဲပေါ်လာရောအဲ့ဒီကနေမှဝိပဿနာရှုတဲ့လမ်းကြောင်းကိုလည်းဒီဆရာတော်ဘုရားကြီးတို့ကချပေးတယ်အဲ့ဒီအဆင့်ကိုရောက်ပြီးမှဝိပဿနာရှုမယ်ဆိုလဲရပါတယ် ဒီအဆင့်ကနေဒါဦးဇင်းတို့ပြိပါက နမိတ်အဲ့ဒီအဆင့်ကနေသူကဥပစာရတမာဒိတော့မဟုတ်သေးဘူးတဲ့ပြိပါကနမိတ်ကဒါပေမဲ့ဥပစာရတမာဒိနဲ့ထတ်တူပဲသူကဖြစ်လို့အဲ့ဒီနားမှာအဆင့်ကိုလဲဥပစာရတမာဒိလို့သုံးပါတယ်လို့စာတော့အဲ့လိုပြအဲ့ဒီပရိပါကနမိတ်ကြီးရလာပြီကြည်လင်တောက်ပလာပြီဆိုရင်အခုပြောတဲ့ကိုယ့်ရဲ့ ကြည့်ခြင်းနဲ့နေရာတွေမှန်သမျှလည်းအကုန်ကြည့်လို့ရတယ်ဒါကအသုံးချခြင်းနဲ့ပုံကိုယ်အတွက်ပြောတာအသုံးမချပဲနဲ့ဒီကနေပြီးတော့ဟောဇန်လန်းတက်မဲ့ပုံကိုယ်ကြတော့အဲ့ဒီမှာအခုမြတ်စွာဘုရားအောင်အဲ့ဒီဇန်လန်းကိုပေးတာမြတ်စွာဘုရားအဲ့ဒီကာမိသန္ဒထိနမိတ်တာဥဒိသကောကောသဗျာပါရဆိုတဲ့ဝိသိကိစ္စဆိုတဲ့နိဝရဏတရား၅ပါးကျင်းစင်သွားတဲ့စိတ်အစဉ် ရတဲ့ယဟန်သည်သူ့ရဲ့စိတ်ထဲမှာကိလေသာအညစ်အကြေးကကင်းနေတဲ့အခါကျတော့အဲ့ဒီမှာရင် तू ကပထမဇန်ကိုရအောင်အထုတ်တယ်စောစောအာနာပါနကြောင့်ပေါ်လာတဲ့နမိတ်ရဲ့အပေါ်မှာအမိပြုတ်ပြီးတော့မှအဲ့ဒီမှာနမိတ်ပေါ်ကနေပြီးတော့စိတ်ကလေးကိုအဲ့ဒီမှာဘယ်မှမသွားအောင်အသာလေးအဲ့ဒီမှာကြိတ်နေလိုက် နမိတ်ရဲ့အပေါ်မှာစိတ်ကလေးတင်ထားလိုက်တော့တာတင်ထားလဲတင်ထားလိုက်ရောအဲ့ဒီစိတ်လေးကကြံစီတဲ့စိတ်ဝိတက်ရှိတယ်သုံးတတ်တဲ့စိတ်ဝိစာရရှိတယ်စိတ်လေးကဘေးကိုပြေးလိုက်ကိုကအဲ့ဒီပေါ်မှာဆွဲတင်ထားလိုက်တခါတည်းသုံးတတ်တဲ့စိတ်လေးဖြစ်တဲ့အဲ့ဒီနမိတ်လေးပေါ်မှာဆွဲပြီးတော့တင်ထားလိုက်တယ်အဲ့ဒီလိုနဲ့စိတ်ကနမိတ်ပေါ်မှာငြိမ်ဝေါပြီးတော့ကြည်ပြီးတော့လင်းပြီးတော့အဲ့နားလေးမှာနေတာ အဲ့ဒီကနေမှသူ့အနဲ့သူအာနာပါနကြောင့်ပေါ်လာတဲ့အာနာပါနနမိတ်ကိုအမိပြုတ်ပြီးတော့အဲ့ဒီနမိတ်လေးကိုကြည်ပြီးနေရတဲ့အချိန်မှာဝမ်းသာတာပီတိငြိမ်အေးပြီးနေတာဒုက္ခအဲ့ဒီဟာလေးပေါ်မှာတီးနေတဲ့ဧကကတာဝိတေဝိစာရာပီတိ ဒုက္ခဧကကတာဆိုပြီးတော့အဲ့ဒီနမိတ်လေးရဲ့အပေါ်မှာပဲစိတ်ကိုထားရင်းနဲ့ဇံအင်္ဂါ၅ပါးဖြစ်ပေါ်သွားတယ်အဲ့ဒီဇံငါ၅ပါးနဲ့ပြည့်စုံသွားတဲ့ပုဂ္ဂိုလ်ပထမဇံရတယ်ပထမဇံလည်းရရောအဲ့ဒီပုဂ္ဂိုလ်ရဲ့တန်တန်မှာခန္ဓာကိုယ်မှာ မြတ်စွာဘုရားဘာဥပမာပေးလဲဆိုတော့ရှေးခေတ်ကတော့ဆပ်ပြာတွေလောက်ရတာ哦အဲ့ဒီဆပ်ပြာလောက်တဲ့အခါကျတော့သကောထဲမှာဆပ်ပြာလောက်တဲ့အမှုန်တွေမှုတ်လောက်ပြီးတော့အဲ့ဒါတွေတခါတည်းရေနဲ့ဖြောဖြောပြီးတော့အတုံးခဲလောက်အဲ့ဒီအတုံးခဲလောက်တဲ့ဆပ်ပြာဒုံထဲမှာအစိုးဓာတ်တွေဟာ အကုန်လုံးပြည့်နေတယ်လို့ပဲအခုလဲပထမဇန်ရသွားတဲ့ပုံကိုရဲ့တန်တာမှာ ပီတိတွေဒုက္ခတွေကတကောလုံးကို ပြန့်နှံ့နေတာမပြန့်နှံ့တဲ့နေရာမရှိဘူးအဲ့ဒီပထမဇန်ကြီးရပြီးတော့ချမ်းသာစွာခံစားနေတဲ့ပုဂ္ဂိုလ်ဒီအရာတမနာဒုက္ခယဟန်တော်တို့ရဲ့ပထမပစ္စကယခုမျက်မှောက်မှာတင်တကက်ချမ်းသာကြီးရနိုင်ပါတယ်အဲ့ဒါပထမဇန်ချမ်းသာကြီးလို့ပြောတာ လူချမ်းသာထက်နတ်ချမ်းသာကပိုးတယ်နတ်ချမ်းသာထက်မြမာချမ်းသာကပိုးတယ်အဲ့ဒီချမ်းသာတွေထက်ဟောဇန်ချမ်းသာကပိုးတယ်ဇန်ချမ်းသာထက်မက်ချမ်းသာဖိုချမ်းသာအစင်းနဲ့နောက်ဆုံးနိဗ္ဗာန်ချမ်းသာကအကောင်ဆုံးအဲ့တော့လူစည်းသိမ်နတ်စည်းသိမ်မြမာစည်းသိမ်တွေထက်တာလွန်တဲ့ တကောလုံးကိုစောစောဆက်ပြတုံးထဲမှာရေဟနေရအနှံ့မှာရှိနေသလိုကိုအဲ့ဒီပထမဇန်တမာတိကိုစိုက်သွားတဲ့ပုံကိုရဲ့ခန္ဓာကိုယ်ကြီးတစ်ခုလုံးမှာပီတိတွေဒုက္ခတွေနဲ့ပြည့်ပြီးတော့အေးငြိမ့်ပြီးတော့မှချမ်းသာပြီးတော့နေတာအဲ့ဒါပထမဇန်တမာတိနဲ့နေတဲ့ပုဂ္ဂိုလ်အဲ့ဒီအဆင့်ကိုရအောင်ကျင့်နိုင်လိုက်တဲ့ ငါရဲ့တပည့်သားသည်တဲ့အဲ့ဒါသာသနာတော်တွင်မှာရတဲ့ပစ္စက မျက်မှောက်ဘဝမှာအခုပစ္စုပန်မှာရတဲ့အဲ့ဒါတမနာဒုက္ခယဟန်ရဲ့ချမ်းသာပါလောကီ ချမ်းသာတွေနဲ့ဘာနဲ့မှရှင်လို့မရဘူးတကောလုံးကို ပြန့်နှံ့ပြီးတော့ချမ်းသာနေတဲ့ချမ်းသာကြီးအဲ့ဒီချမ်းသာကြီးကနေတင်းတိမ်မနေဘဲနဲ့ဆက်ပြီးတော့တခါတည်း သူကထပ်ပြီးတော့အဲ့ဒီနမိတ်ကိုအမေပြုတ်ပြီးတော့သူကတခါဆက်ပြီးတော့အာထုတ်လိုက်ပြန်တော့ဒုတိယဇံဒုတိယဇံကျတော့ဘာလဲဆိုတော့အဲ့စောသောတော့ကဝိတက်ကြံစီတဲ့စိတ်ဝိစာရသုံးတတ်တဲ့စိတ်ဆိုတော့အော်ဒီဝိတက်ဝိစာရဒီမငြိမ်းသေးပါလားအဲ့ဒီဝိတက်ဝိစာရရှိနေသေးရင် စိတ်ကမချမ်းမြေသေးဘူးဆိုတော့ဝိတက်ဝိစာရကိုအပြစ်မြင်ပြီးတော့မှ तू ကသူ့ကိုပယ်ချပြီးကျင့်လိုက်တော့ ပီတိဒုက္ခပဲကြံ့နေဒုတိယဆံရတယ်အဲ့ဒီဝိတက်မရှိကြံစီတဲ့စိတ်လည်းမရှိတော့ဘူးသုံးသက်တဲ့စိတ်လည်းမရှိတော့ဘဲနဲ့ကိုငြိမ်အေးပြီးချမ်းသာနေတဲ့ဒုတိယဇန်ကြီးကိုနေပြန်ရောဟောလျှောက်ပြီးတော့ဟိုတွေးရတယ်ဒီတွေးရတယ်သုံးသက်ရတယ်ဆိုတာဒါကမငြိမ်အေးသေးဘူးဩပထမဇန်ထဲမှာဒီစိတ်ကရှိသေးတယ်ဝိတက်ရှိတယ်ဝိစာရရှိတယ် အဲ့တော့ဝိတဝိဇာရဖြုတ်လိုက်တော့ပီတိဒုက္ခဧကကတာအဲ့ဒီမှာဒုတိယဇာရောက်တယ်ဒုတိယဇာကနေပြီးတော့အဲ့ဒီမှာဒုတိယဇာကိုလည်းမြတ်စွာဘုရားကတခါတည်းအပေါက်၄ပေါက်မရှိတဲ့ရေခံကြီးဘေးကနေမှရေတွေကျနေတာမရှိဘဲနဲ့ကံကြီးတကံအဲ့ဒီရေခံကြီးမိုးလည်းမရွာဘူးလေလည်းမတိုက်ဘူးဆိုတော့ရေခံကြီးက ရေတွေကဘေးကလည်းမြောင်းနေမရှိတော့တိရွတ်တွေအမိုက်တွေလည်းမျောပါမလာဘူးမောတွေလေတွေလည်းမကြတော့ရေကန်ကြီးကတည်ငြိမ်နေတယ်အေးပြီးကြည်လင်ပြီးတော့နေတဲ့ရေကန်ကြီးကဲ့သို့ပဲဒုတိယဇံကိုဝင်သားနေတဲ့ပုဂ္ဂိုလ်ကပီတိနဲ့ဒုက္ခအဲ့ဒါလေးပဲခံစားပြီးတော့တခါတည်းကြည်လင်းနေတဲ့ရေကန်ကြီးကြည်ရသလိုအေးမြပြီးသူ့စိတ်မှာချမ်းသာနေတယ်အဲ့ဒီစင်ကိုရတယ် အဲ့ဒီကနေပြီးတော့တခါဩပီတိဒုက္ခဒီပီတိဆိုတာလဲလှုပ်ရှားမှုရှိသေးတယ်ဆိုပြီးတော့ဒုတိယဇန်ရတဲ့ပုဂ္ဂိုလ်ကတခါပီတိကိုအပြည့်မြင်ပြီးတော့အဲ့ဒီပီတိခွာလိုက်တော့တတိယဇံကြတော့ဒုက္ခတက်တက်ပဲရှိတော့တယ်ချမ်းသာ အပြည့်ခံစားသွားပြီဝိတက်လည်းမရှိတော့ဘူးဝိစာရလည်းမရှိတော့ဘူးပီတိလည်းမရှိတော့ဘူးသူကအပြည့်ကိုမြင်းမြင်မြင်းမြင်ပြီးတော့မှသူကခွာခွာထုတ်တော့နောက်ဆုံးဒုက္ခချမ်းသာနဲ့ တတ္တိယဇန်ကြီးကိုချမ်းသာစွာနေနိုင်တဲ့ပုဂ္ဂိုလ်ကြီးဖြစ်ပါဘကောလားဆိုပြီးတော့ကိုအဲ့လိုဒုက္ခချမ်းသာနဲ့နေတယ်အဲ့ဒီပုဂ္ဂိုလ်ကြတော့မြတ်စွာဘုရားကဟောကြာပန်းရေထဲမှာရှိနေတဲ့ကြာပန်းဟာရေရဲ့အပေါ်မရောက်သေးဘူးရေထဲမှာစပြီးတော့ပွင့်နေအဲ့ဒီပွင့်နေတဲ့ဗြဟ္မာကြာပန်းဟာအမြင့်ရော အပွင့်ရော အကုန်လုံးကရေဓာတ်နဲ့စိုးပြီးနေတယ်လို့ပဲအခုလည်းပဲ တတ္တိယဇံချမ်းသာရေးကိုဒုက္ခတက်တဲ့ပဲချမ်းသာနေတာတကောလုံးမှာချမ်းသာ မပြတ်နှံ့တဲ့နေရာဆိုတာတကောလုံးမှာမရှိဘူးအင်မတန်မှချမ်းသာတဲ့အဲ့ဒီချမ်းသာကြီးကိုခံစားရတယ်အဲ့ဒါလဲတမနာဒုက္ခယဟန်ရဲ့ပစ္စုပန်ဘဝမှာရရှိနိုင်တဲ့အင်မတန်မှချမ်းသာတဲ့ချမ်းသာကြီးအဲ့ဒီဒုက္ခသည်ချမ်းသာဆိုတာလဲတကယ်တမ်းတော့ဒါမငြိမ့်သေးဘူးဒီဒုက္ခ ချမ်းသာဆိုပြီးတော့တခါဒုက္ခကိုခွာပြီးတော့တက်လိုက်တော့ဟိုဘက်မှာစတုထဇံဥပေက္ခသဘောဒုက္ခလည်းမဟုတ်ဒုက္ခလည်းမဟုတ်ဒုက္ခဒုက္ခရဲ့အလယ်ကနေပြီးတော့ဥပေက္ခသဘောနဲ့ဧကကတာကြတည်ပြီးတော့ဥပေက္ခဧကကတာလို့ခေါ်လိုက်တယ်အဲ့ဒီပီတိတော့ဒုက္ခတော့ကတကယ်တမ်းကချမ်းသာလို့ပြောပေမဲ့အဲ့ဒီ ဥပ္ပခါသဘောလောက် तू ကမချမ်းသာဘူးဥပ္ပခါနဲ့နေတဲ့ချမ်းသာကမှတကယ်ချမ်းသာဖြစ်သွားပြီတဲ့ဒါကြောင့်မို့အဲ့ဒီဥပ္ပခဧကကတာလေးပေါ်မှာတည်ပြီးတော့စတုထဇံတမာတိကိုရတယ်အဲ့ဒီပုဂ္ဂိုလ်ကြတော့မြတ်စွာဘုရားကရေချိုးပြီးတော့လူတယောက်ကအဝတ်ဖြူလေးနဲ့သူ့ခန္ဓာကိုယ်တစ်ခုလုံးကိုအုပ်ပြီးတော့ငုတ်တုပ်လေးထိုင်းနေတဲ့ဥပမာပေးတယ် အဝတ်ဖြူလေးနဲ့အော်ပြီးရေချိုးပြီးသားထိုင်နေတဲ့လူမှာသူ့ရဲ့ကိုငွေ့ကအဲ့ဒီအဝတ်ဖြူတစ်ခုလုံးကိုအကုန်လုံးမရောက်တဲ့နေရာမရှိဘူးသူ့ကိုငွေ့ကအကုန်လုံးပြန့်နှံ့သွားတက်ကဲ့သို့ပဲစတုထဇန်သမာဓိကြီးကို ရပြီးတော့ချမ်းသာပြီးတော့နေတဲ့အဲ့ဒီယောဂီရဲ့ပုဂ္ဂိုလ်ရဲ့ယဟန်ရဲ့စိတ်တန်တာမှာအမတန်မကိုဥပ္ပခါသဘောနဲ့အေးမြတဲ့စိတ်အကြည်အလင်းတက် ချမ်းသာကြီးရပြီဥပေက္ခဧကကတာကြီးနဲ့အဲ့ဒီ level မျိုးရောက်တဲ့ပုံကိုကြတော့ဟောဦးဇင်းတို့အသက်ရှူတာတော့မရှိတော့ဘူးရောင်စတုထဇံရသွားတဲ့ပုံကိုဟာအသက်မရှူဘူးလို့ပြောတာနော်အသက်ရှူရတယ်ဆိုတာကြည့်ပါလားဒေါသဖြစ်လို့ရှိရင်ရှူရှဲရှူရှဲနဲ့ဖြစ်လာကြမ်းတယ်စိတ်ကြမ်းရင်အသက်ရှူရတာတွေကြမ်းလာဒေါသဖြစ်တဲ့ ကြားတွေနွားကြီးတွေရှူရှူရှူရှူနဲ့ဖြစ်လာကြည့်ပါလားသူကဒေါသကြောင့်နော်စိတ်တွေကြမ်းတာဒါကြောင့်မို့အာနာပါနကမ္မထံဆိုတာမြတ်စွာဘုရားလှုပ်ရင်းလှုပ်ရင်းလှုပ်ရင်းနဲ့နုညံ့နုညံ့နုညံ့သွားရတယ်တိမ်မွေ့တိမ်မွေ့သွားရတယ်အာနာပါနကမ္မထံရဲ့တတ္တိယနော်တခါတဲ့အစာပိုင်းတော့ရှိသေးတာပေါ့ကြမ်းမှုရှိသေးတာပေါ့အစာပိုင်းတော့နည်းနည်းတတိအားကောင်းအောင်လို့နည်းနည်းရှူရတယ် စစချင်းတမာရီကအာမကောင်းသေးတဲ့အချိန်မှာကိုကအရန်နုညနာလေးလုပ်ရင်စိတ်ကဘေးကိုထွက်ထွက်ထွက်ထွက်ပြေးတော့ဖမ်းမရအောင်အဲ့တော့စိတ်ကိုကိုနာပြွာလေးကနေကိုကကိုတတိထားပြီးတော့ကိုရှူနိုင်တဲ့အရှူလေးနဲ့အဲ့လိုရှိရှူရအဲ့ဒီကြရင်တခါတည်းဘေးကအတန်းနေအဲ့ဒါတွေကစပျောက်ထွက်သွားတာဦးဇင်းတို့အရင်တော့အာထုတ်တုန်းကအိုးဘေးကရွာကတခါတည်းညကြတော့တရားဟောတဲ့အတန်းတချင်းတန်း အဲ့ဒီအတန်တွေတို့ကဆက်ကြီးတွေနဲ့တောရွာတွေဆိုတော့ဟွန်းကြီးတွေနဲ့အပြစ်ဖွင့်ဖွင့်တာခါကျတော့ဒီကတရားအထုတ်နေရဲ့အနှောင့်အယှက်ကရမ်းဖြစ်တယ်အဲ့ဒီမှာဘယ်ဟာပိုဖြစ်လဲဆိုတချင်းတန်တွေကလည်းဒီလောက်မဖြစ်ဘူးအဲ့သူဘာတချင်းတန်ပေါ်ပေါ်ကိုလည်းစိတ်ဝင်စားတဲ့ဟာမဟုတ်တဲ့ခါကျတော့တခါတည်းအဲ့တချင်းတန်ကိုခွာပြီးတော့ကိုယ့်ရဲ့ဝင်လေထွက်လေလေးကိုနည်းနည်းလေးပြင်းပြင်းလေးတိုးရှူပြီးမှတ်လိုက်ရအဲ့ဒီတရားဟောတဲ့အတန်ကျတော့ဘုန်းကြီးတွေတရားဟောတဲ့အတန်ကျတော့ နားတဲ့တလုံးချင်းတလုံးချင်းဝင်လာတော့အဲ့ဒီမှာတော်တော်အနှောက်အယှက်ဖြစ်တာခက်ပြီငါတမာတိတွေပြက်ပြီတရားအထုတ်နေနဲ့ဟိုကဘုန်းကြီးကဟောဟောတဲ့ဟာကတလုံးချင်းတလုံးချင်းနားတဲ့ရောက်တမာတိပြက်တော့အဲ့ကြောဘာလို့ ਆ လဲဆိုတော့ကို့အရှူကိုတခါတည်းကိုနားကိုပြန်ကြအောင်ပြန်လို့ယူရတယ်အဲ့လိုကို့ရှူကိုနားကိုပြန်ကြအောင်ပြန်ရှူလဲရှူလိုက်ရောအဲ့ဒီစောတော့တရားဘက်ကိုစိတ်မညွတ်တော့သူကအဲ့ဒါမျိုးဖြစ်သွားအဲ့ဒါကြောင့်မို့အစာပိုင်းမှာတော့ကိုက တမာရိယကိုဘလို့နည်းနဲ့ရှူမလဲပေါ့ရှူရင်ရှူရင်နဲ့နောက်ကျတော့အာနာပါနကမ္မထမ်းဆိုတာတဖြည်းဖြည်းနဲ့သူကခန္ဓာကြီးလှုပ်တာလည်းမရှိတော့ဘူးရမ်းတာလည်းမရှိတော့ဘူးเนาะငြိမ်ပြီးအေးပြီးတော့တခါတည်းနုညံ့နုညံ့ပြီးတိမ်မွေ့တိမ်မွေ့သွားရတယ်တဲ့ဒါအာနာပါနကမ္မထမ်းရဲ့တတ္တိရသော်ပြပြတာเนาะအဲ့တော့ဒီကြောင့်မို့အခု စတုထသံတမာတိကိုရောက်ပြီးတော့ရသွားတဲ့ယောဂီသည်တဲ့အမတန်မကိုအငိမ့်နဲ့အငိမ့်တက်ကြီးခံစားသွားပြီเนาะဝင်လေထွက်လေတောင်မှအဲ့ဒီအချိန်မှာတမာတိရဲ့စွမ်းအားကြောင့်เนาะအခုဒီတိုင်းသာမဆိုဦးဇင်းတို့ဝင်လေထွက်လေလေးရက်သွားတာနဲ့တေသွားရတာအဲ့ဒီယောဂီအဲ့ဒီပုံကိုကြတော့မရှိတော့ဘူးတဲ့အဲ့ဒီအချိန်မှာဝင်လေထွက်လေတောင်မှမရှိတော့ဘဲနဲ့เนาะအငိမ့်ပြီးတော့သွားတဲ့ စတုထသံတမာတိကြီးကိုရပြီတဲ့အဲ့ဒါယဟန်ပြုရခြင်းရဲ့ရရှိတဲ့အကျိုးပဲတဲ့မြတ်စွာဘုရားအဲ့ဒီကနေပြီးတော့မြတ်စွာဘုရားကဝိပဿနာကိုဟောဒီစတုထသံတမာတိရပြီးမှဝိပဿနာလမ်းကြောင်းဘက်ကိုမြတ်စွာဘုရားပြန်ဟောတယ်။ဘာနဲ့ပြန်ပေးပြန်လဲဆိုတော့ဦးဇင်းတို့ဒကာဒကမတွေအခုအမြဲမပြတ်ရှုနေတဲ့ဓာတ်၄ပါး ဒီခန္ဓာကိုယ်ကြီးဟာတဲ့ပထဝီတေသောအာဘောဝါယောဆိုတဲ့ဓာတ်ကြီးလေးပါးနဲ့ဖွဲ့စည်းထားတယ်ပထဝီဓာတ်ဆိုတဲ့မာမှုပြော့မှုခန္ဓာကိုယ်ကြီးပေါ်မှာအခုကင်ကြည့်လိုက်စပင်တွေအသားတွေအရိုးတွေမာတဲ့နေရာရှိတယ်ပြော့တဲ့နေရာရှိတယ်စာလိုခွဲတော့အဲ့ဒါပထဝီဓာတ်20เนาะအဲ့ဒီမာတဲ့သဘော ပြော့တဲ့သဘောဆိုတဲ့ပထဝီဓာတ် ပူတဲ့သဘောအေးတဲ့သဘောဆိုတဲ့တေဇောဓာတ်တွန်းကန်လှုပ်ရှားတဲ့ဝါယောဖွဲ့စည်းယိုစီးတဲ့အာဘောဆိုပြီးတော့ပထဝီတေဇောအာဘောဝါယောဆိုတဲ့ဓာတ်လေးပါးနဲ့ဖွဲ့စည်းထားတဲ့ခန္ဓာအမေအဖေဆိုတဲ့အကြောင်းကြောင့်ဖြစ်ပေါ်ခဲ့တဲ့ခန္ဓာနေ့စဉ်နေတိုင်းမုံနေထမင်းနေအစာအသောက်တွေကို နေတိုင်းစားစားစားစားပြီးတော့ဖြည့်ဆည်းပေးနေရတဲ့ခန္ဓာ စီတွေနဲ့တခါတည်းနှိပ်ပေးရတယ်နယ်ပေးရတယ်တဏခါတွေလူပေးရတယ်လိမ့်ပေးရတယ်ဆိုတော့ခန္ဓာတဲ့ဒါမြတ်စွာဘုရားအကုန်ဖွင့်ပြတဲ့ခန္ဓာနော်ဒီခန္ဓာကိုယ်ကြီးကနှိပ်နယ်လည်းပေးရသေးတယ်တဲ့နော်စီတွေနဲ့လည်းလူလည်းလည်းပေးရသေးတယ်တဲ့ဟောနတ်သားတွေအမွှေးတွေနဲ့လည်းထုံမွှန့်ပေးရသေးတယ်တဲ့အဲ့ဒီလိုဓာလေးပါးနဲ့ဖွဲ့စည်းထားတဲ့ခန္ဓာကြီးတဲ့အဲ့ဒီခန္ဓာကြီးတဲကနေမှ ရုပ်တရားကို မြင်အောင်ကြည့်ပါဒီခန္ဓာကိုယ်ကြီးတဲ့ကပထဝီဓာတ်ရဲ့သဘောတေသောဓာတ်ရဲ့သဘောအာဘောဓာတ်ရဲ့သဘောဝါယဓာတ်ရဲ့သဘောဆိုတဲ့အဲ့ဒီဓာတ်သဘောတွေကိုထိုင်ပြီးတော့ကြည့်လိုက်တဲ့အချိန်မှာတဲ့ဘာဥပမာပေးလဲဆိုတော့ဗရံများဥပမာပေးတာအမတမကိုတခါတည်းကြည်လင်တောက်ပနေတဲ့ဗရံများကြီးတစ်ခု အဲ့ဒီဗရမ ्या ကိုတခါတည်းကြိုးတွေနဲ့လဲတိုင်းထားတယ်အဲ့တော့ကြိုးကိုလည်းမြင်ရတယ်ရှစ်မြောင်ရှိတဲ့ဒီကြည်လင်းနေတဲ့ဗရမ ्या ရဲ့အမြောင်အနေကိုလည်းအကုန်မြင်ရတယ်အပြစ်အနာစာမရှိတဲ့အခါကျတော့အတွင်းထဲကလည်းကြည်လင်ပြီးတော့ကိုတောက်ပနေတယ်အဲ့ဒီဗရမ ्या ကြီးတောက်ပကြည်လင်နေတာကြီးကိုလက်ဝါးပေါ်မှာတင်ပြီးတော့ကိုသေးသေးချာချာကြည့်သလို စတုထဇံတမာတိကိုရပြီးမှကြည့်တဲ့ပုံကိုယ်ကလည်းဟောဒီခန္ဓာကိုယ်ကြီးပေါ်မှာဗရံများလက်ဝါးပေါ်တင်ကြည့်တတ်ခဲ့သူရုပ်တရားတွေရဲ့ဖောက်ပြန်ပြောင်းလဲတာတွေကိုလည်းအကုန်မြင်ရတယ်ရုပ်တွေကိုမမြင်ရသေးဘူးဆိုတာဦးဇင်းတို့ဒကာတော်မတွေတမာတိမရှိလို့အဲ့ဒီတမာတိအားကောင်းသွားပြီလဲဆိုရော အဲ့ဒီဗရံများကိုလက်ဝါးပေါ်မှာတင်ပြီးတော့အကုန်လုံးကြည့်လို့ရတကဲ့သို့ကိုကိုယ့်ရဲ့ရုပ်တရားတွေရဲ့တခါတည်းပူရာနေအေရာတွေပြောင်းပြန်ပြီးထုံတာနေကျင်တာပြောင်းပြန်ပြီးခန္ဓာကိုယ်ကြီးကြည့်လိုက်တာနဲ့ကိုတခါတည်းအဲ့ဒီခန္ဓာကိုယ်ကြီးထဲမှာရုပ်တရားတွေရဲ့ဖောက်ပြန် ပြောင်းလဲနေတာအကုန်မြင်ရတယ်နံတရားတွေရဲ့ပြောင်းလဲနေတဲ့သဘောတွေ ရုပ်ပြောင်းတိုင်းပြောင်းတိုင်းမှာနာနေရဲ့ပြောင်းပြောင်းပြောင်းပြောင်းညှို့နေရတဲ့သဘောတွေအကုန်လုံးမြင်ရတယ်။ဒါကြောင့်မို့အဲ့ဒီသရုဒ္ဓဇန်တမာတိကနေပြီးတော့ထွန်းဖောက်ပြီးတော့ကြိတ်သွားတဲ့ပုံကောမှာအဲ့ဒီရုပ်တရားရဲ့အမုံလေးတွေတမုံတမုံမှာအထကလယုတ်၈ပါးရှိတာတွေလည်းအကုန်ရှုနိုင်တယ်။နန္တရားတွေပေါ်မှာလည်းအကုန်လုံးကိုခွဲချမ်းပြီးတော့စိတ်ဖြာပြီးတော့ အကုန်ရှုနိုင်ပါတယ်ယုတ်တရားတွေနံတရားတွေရဲ့အပေါ်မှာလက္ခဏာရဲ့သုံးပါးတင်ပြီးတော့ဩဒီဖြစ်ချင်းပြချင်းနဲ့ပြည့်နေတာဒီအနိစ္စရဲ့လက္ခဏာဒီအနိစ္စတွေကိုဆက်တိုက်ကြည်ရင်ကြည်ရင်ကြည်ရင်နဲ့ဒီယုတ်ဓမ္မနန္ဓမ္မတွေဟာဖြစ်ပြီးပြည့်နေရပါလားဖြစ်ပြီးပြည့်နေရပါလားလို့ရှုနေတာကဖြစ်ပျက်ကိုမြင်ပြီးတော့မုံသွားတာကဒုက္ခလက္ခဏာ အဲ့ဒီကနေမှသူ့ရဲ့သဘာဝဓမ္မတွေကိုတေချာမြင်နိုင်တော့အနတ္တလက္ခဏာဉာဏ်အစင်းသင်ပေါက်သွားနိုင်တယ်။ဘာကြောင့်တော့တမာတိရှိလို့တမာတိရှိတဲ့အဲ့ဒီယောဂီရဲ့စိတ်ဟာစင်ကြယ်နေတယ်ကိလေသာယာကကန့်ညှိမှုမရှိဘူး။အဲ့ဒီကိလေသာယာကတွေကန့်ညှိမှုမရှိဘူး။အတိတ်တွဲမှုအနာဂတ်တွဲမှုတွေမရှိဘူး။ကြည်လင် တောက်ပပြီးတော့အေးမြနေလို့ အဲ့ဒီစတုထဇံရထားတဲ့တမာတိချမ်းသာကြီးနဲ့ပြည့်စုံနေတဲ့ပုဂ္ဂိုလ်ကဟောဒီပရမတ်ယုတ်ပရမတ်နန်းတွေကို အကုန်လုံးမြင်နိုင်တယ်သိနိုင်တယ်တဲ့အဲ့ဒါဒီပင်လျင်လည်းပဲတမနာဒုက္ခမြင်ပြီးတော့တခါတည်းဒီပေါ်မှာယုတ်ဓမ္မနန္ဓမ္မတွေကိုကောင်းကောင်းကြီးရှုနိုင်တဲ့ယဟန်ရဲ့လက်ရှိပစ္စုပန်အကျိုးတရားပါပဲ။ အဲ့ဒီလိုဝိပဿနာတရားကိုရှုပွားပြီးတော့နေရင်းနဲ့တချို့တော့ပုံကိုများကြတော့မက်ဖို့မြန်မြန်ရတာရှိတယ်တချို့ကြတော့အကြာကြီးနေမှရတာရှိတယ်အဲ့ဒါကြတော့ပါရမီနဲ့ဆိုင်မီဒီစတုထဇံတမာတိရတာနဲ့မြေရှောမောပြန်တကောဇံကမရသေးဘူးတဲ့မက်ဖို့နိဗ္ဗာန်ရပြီလားဆိုတော့လေမက်ဖို့နိဗ္ဗာန်မရသေးဘူးတဲ့ဒါက တမာတိပဲရှိသေးတယ်အဲ့ဒီတမာတိပဲရှိသေးတယ်ကောင်းကင်ဇံပြန်နဲ့ဇံပြန်နဲ့လို့ပြောနေပေမဲ့အဲ့ဒီစတုထဇံတမာတိရယုံနဲ့ तू ကမပြန်နိုင်သေးဘူးဟိုဘက်မှာအဘိညင်းနဲ့ရဖို့ရအတွက်အဲ့ဒီစတုထဇံတမာတိကို အခြေခံယူပြီးတော့မှ ပြန်ပြီးတော့မှ तू ကကတိုင်းနေပြန်ပွားလိုက် ပြန်ပြီးတော့ပွားလိုက်တဲ့အချိန်တော့ အရူပဇန်နေအဲ့ဓာတွေလည်းအကုန်ရနော်ဒီမှာကတိုင်းတွေလည်းပြန်ပြီးတော့ချပြီးတော့တခါတည်းရေကတိုင်းလေကတိုင်းမြေကတိုင်းကတိုင်းတွေကိုအကုန်လုံးပြန်ပြီးတော့ဝင်စားလဲဝင်စားလိုက်ရောအဲ့ဒီမှာအဘိညာဉ်တကိုးကို တကိုးအမျိုးမျိုးကိုဖန်သင်းနိုင်တဲ့အဲ့ဒီစိတ်အသွင်တွေအကုန်ရတယ်နော်တကိုးအမျိုးမျိုးကိုဖန်သင်းလို့ရတဲ့စိတ်တွေရလာအောင်ကအဲ့ဒီမှာ စတုထဇံတမာတိကိုအခြေခံမှရတယ်ဒါကြောင့်မို့အခုခေတ်ကြတော့အဲ့ဒီလိုဇံရပြီးတော့အဘိညာဉ်လန်းတက်ဖို့ကြတော့အခုခေတ်ကြီးကြောအယံခက်သွားတယ်အခုယဟနာဖြစ်ကြတဲ့ဆရာတော်ဘုရားကြီးတွေဆိုရင်လည်းပဲဝိပဿနာယာနိကသုဒ္ဓဝိပဿနာသုဒ္ဓဝိပဿနာဆိုတာကဇံအစေမကတဖြင့်6တွေ့သောယဟနာလို့ခေါ်တယ်ဘုရားရှင်ရဲ့လက်ထက်က အရှင်စက္ခုပါဠမထေမြတ်ကြီးတို့ဇံမရဘူးသူကအခုလိုပထမဇံဒုတိယဇံတတိယဇံစတုထဇံမတ္တဖဲနဲ့ဝိပဿနာယာနိကတက်တက်နဲ့ဝါရင်းသုံးလလုံးကိုသူကရှုပြီးတော့မှတရားရတာအဲ့ဒါကိုသုဒ္ဓဝိပဿနာဇံအစိမကတဖြင့်6တွေ့သောယဟန္တာလို့ခေါ်တာအဲ့ဒီပုဂ္ဂိုလ်ကတကောလည်းဖန်သိမရဘူးလို့မြေကျောလည်းရှုံလို့မရဘူးเนาะကြောင့်မို့စက္ခုပါဠမထေမြတ်ကြီး သူတပည့်ကိုရင်ကပြက်ထားခဲ့တာတောထဲမှာတရားမင်းကကြောင်းပို့ပေးရဘယ်သွားလို့သွားမှမသိတော့ဘူးမျက်စိကလည်းကွဲနေတယ်ကိုရင်ကတောထဲပြက်ထားခဲ့လို့နော်အဲ့ဒါကြောင့်မို့ဇံအစစ်မကတ်တဲ့ဖြင့်6တွေ့သောယဟန္တာရောက်မို့အခုနောက်ခေတ်မှာဒီစွန်လွန်ဆရာတော်ဘုရားကြီးတို့ဆရာတော်ဘုရားကြီးတွေလည်းပဲ ဇံမရဘူးတဲ့ဇံနဲ့သူတို့ကတက်တာမဟုတ်ဝိပဿနာယာနိကတက်တက်နဲ့တက်တဲ့ပုံကိုယ်ခန္ဓာကိုယ်မှာဝင်တယ်ထွက်တယ်ဝင်တယ်ထွက်တယ်စွန့်လွန်ဆရာတော်ကြီးကလည်းဒါပဲမှတ်တာမှတ်ရင်မှတ်ရင်နဲ့ခန္ဓာကိုယ်မှာတတိတွေအားကောင်းလာတဲ့အခါကျတော့အဲ့ဒီမှာနေတခါတည်းဝေဒနာနုပဒနာကနေသူကတက်သွားတာအဲ့လိုတက်သွားပြီးတော့မှဟိုဘက်ရှုတာအဲ့တော့တိုင်းဆရာတော်ဘုရားကြီးတို့ကြတော့လဲ မတ်တရက်ခုံရင်တော့တထွာလောက်တော့ကြွမှာပေါ့တဲ့ထိုင်ရက်ကတော့တလက်မမှာကိုမကြွဘူးတဲ့ဘာလို့လဲဆိုတော့ဒီအသားငါးတွေစားထားတဲ့ဒီခန္ဓာကိုယ်ကြီးဆိုတော့ခန္ဓာကိုယ်ကတမာရီအားကိုကောင်းအောင်လုပ်တဲ့အချိန်ကွဲထွက်မတက်ခံစားရတယ်ဒီခန္ဓာကိုယ်ကအဲ့ဒီတမာရီစွမ်းအားတွေကိုမလိုက်နိုင်မထိမ့်သိမ့်နိုင်ဘူးတဲ့ရောက်မို့အခုခေတ်ကြီးကြတော့ဒီလိုအဘိညာဉ်တွေရအောင်လှုပ်သွားတဲ့လမ်းကြောင်းကမရှိဘူးမဟုတ်ဘူး ရှိနိုင်တယ်ဒါပေမဲ့နဲသွားပြီပြောတာနဲသွားပြီပြောတာเนาะဒီဦးဇင်းတို့ဟိုအနာဂံဆရာသက်ကြီးအနာဂံဆရာသက်ကြီးဒီလာတဲ့အဘိညာဉ်ရတဲ့ယဟန်တော်နှစ်ပါးအဲ့ဒီမထေမြတ်တွေကတော့တခါတည်းဟိုမှာဘလူးတွေတိမ့်ပိုက်ထားတဲ့ဗရံများတော်မှတကောတော်နဲ့ယူပြီးတော့တခါတည်းအနာဂံဆရာသက်ကြီးကိုလက်ဆောင်ပေးမှုတယ်ဆရာသက်ကြီးကအဲ့ဒါကြီးကိုပရိသတ်ရှေ့မှာပြပြီးတော့ အရှင်ဘုရားတို့ဒါတွေမယူပြရစေနဲ့ဘုရားသူ့နေရာတော့သူဒါပြန်ပို့လိုက်ပါဆိုပြီးတော့အဲ့ဒီမထေမြတ်နှစ်ပါးကတော့အနာဂံဆရာတဲ့ကြီးကိုဝိပဿနာပြပေးလို့သူတို့ကဇံပိန်ကြီးနဲ့ရပြီဝိပဿနာမကူတာဖြစ်နေတာမကူတာဖြစ်နေတော့အဲ့ဒီမှာတောင်ဆောင်နဲ့ကြီးကအရှင်ဘုရားတို့ဟိုဘက်မှာအဲ့ဒါရန်ကုန်ရဲ့တစ်ဖက်ကန်းအဲ့ဒီမှာဆရာကြီးတယောက်ရှိတယ်ရှင်ဘုရားတို့သူ့ဒီသွားဖျက်ဆိုပြီးတော့ နတ်တွေကညှုံလို့အဲ့ဒီဆရာတော်နှစ်ပါးကတော့အဲ့ဒါသူတို့ဆရာကြီးစီမှာလာပြီးတော့ဝိပဿနာကူးရင်းနဲ့အဲ့ဒီမှာအဘိညာဉ်နဲ့ဗရမယာကြီးကိုယူပြီးပေးဘူးတယ်လို့ဓမ္မဆရာဦးထေးလိုင်ကတော့သူ့ရဲ့ဒီအဟွာထဲမှာသူရေးထားတာတွေ့ဘူးပါတယ်เนาะအဲ့တော့မရဘူးတော့မဟုတ်ဘူးရတဲ့ပုံကိုယ်တွေလည်းရှိပါတယ်အခုခေတ်ကြီးမှာဒါပေမဲ့အခုပြောသလိုအရင်ဖះရှင်ရဲ့လက်ထက်လို့ပေါ်ပေါ်များများတော့မရှိတော့เนาะ ကြောင့်မို့အဲ့ဒါကစတုထဇံရပြီးမှသူကအဘိညာဉ်တွေကိုရအောင်လုပ်ရတယ်စတုထဇံတမာတိရယုံနဲ့ကောင်းငင်မပြနိုင်ဘူးเนาะအဲ့ဒီမှာသူကရေကတိုင်းမြေကတိုင်းလေကတိုင်းဆိုကတိုင်းတွေကိုအကုန်လုံးပြန်ပြီးတော့သူကရှုတဲ့အခါကျတော့အဲ့ဒီမှာမနောမယိတ်တိဆိုတာစိတ်ကနေမှတခါတည်းခန္ဓာကိုယ်တကိုးတွေပြန်ဖန်ဆင်းနိုင်မနောမယိတ်တိအဲ့ဒီမှာတခါတည်းဒီအားနေပြီးတော့သူ့ရဲ့ခန္ဓာကိုယ်ခွဲထုတ်တယ် အဲ့ဒီခန္ဓာကိုယ်ကခန္ဓာကိုယ်ခွဲပေါ့ဒီလို စိတ်ရှိတာတော့မဟုတ်ဘူးသူကသူ့ရဲ့တကောနဲ့အဲ့ဒီဟာတွေကိုလုံနိုင်တယ်ဟိုမွေမြအေကွန်ချွတ်လဲသလိုပေါ့နော်တခါလဲဒီမွေတော့ဒီမွေပဲဟိုဘက်မှာအေကွန်ကြီးခြံထားခဲ့သလိုဒီပုံကောကလည်းသူ့ရဲ့စိတ်တွေကိုတကောမျိုးမျိုးနဲ့ဒီရုပ်ကနေဟိုရုပ်တွေဖန်သင်းနိုင်တယ်အိတ်ဒီဝိဒါတဲ့ကောင်းငင်မှာရပ်နိုင်တယ်မြေရှိုးနိုင်တယ်မိုးပြန်နိုင်တယ်တကောအမျိုးမျိုးတွေ အကုန်လုံးလဲလုံနိုင်တယ်အဲ့ဒီလုံနိုင်ဖို့ຢာကလည်းပဲအခုပြောသလိုပဲသူကလည်းပဲအဲ့ဒီဇန်နဲ့ဘိညင်းတွေကိုတခါတည်းကိုအချိန်မျိုးဝင်စားနိုင်အောင်သူ့ရဲ့စိတ်တဏ္ဍာန်တွေကိုသူကလုပ်ရတယ်အဲ့ဒီတော့ဟိုမနောမယိတိဆိုတဲ့အဲ့ဒီလိုအဘိညာဉ်တကောတွေရရှိခြင်းဟာလည်းပဲတမနာဒုက္ခရဟရချမ်းသာပဲအဲ့ဒီကနေမှမြေလျှောမောပြန်တကောဇန်တွေကို အကုန်လုံးရအောင်အထောက်နိုင်တယ် ကိုးစာနေရအောင်အထုတ်နိုင်တဲ့ပုံကောလည်းအဲ့ဒါတွေရပြီးတော့သူ့ရဲ့ခန္ဓာကိုယ်လူရှိသူရှိအနေမှာဖြောက်ထားလဲဖြောက်ထားနိုင်တယ်၊ကွယ်လဲကွယ်ထားနိုင်တယ်၊ကောင်းငင်ကနေကြွပြီးတော့ပြနိုင်တယ်၊ကောင်းငင်မှာထိုင်ပြီးတော့လည်းပြနိုင်တယ်အမျိုးမျိုးသောတကောတွေကိုခန္ဓာကိုယ်တွေတရားတစ်ထောင်အရှိစုလပံမထေမြတ်တို့ပေါ့အရှိစုလပံမထေမြတ်ကဂါထာလေးတစ်ပုဒ်ကိုလေးလတိုင်တိုင်ကြက်တာမရဘူး မရတဲ့အခါကျတော့သူ့နောင်တော့မင်းဒီလောက်ညံထိုင်းတာသွားတော့ဆိုပြီးတော့နှင်ထုတ်တာနှင်ထုတ်တော့စိတ်ညစ်ညစ်တယ်ကြောင်းကနေထွက်လာတာလူပြန်ထွက်တော့မလို့မြတ်စွာဘုရားလမ်းပေါက်ကနေဆောင်ချစ်သားဘယ်သွားမှာတော့တပည့်တော်လူထွက်တော့မယ်ဘုရားတပည့်တော်ဘာဖြစ်လို့တော့တပည့်တော်စာကြက်ခိုင်းတာစာမရလို့အကိုကြီးကနှင်ထုတ်လိုက်တာဘုရားလာလာလာလာဆိုပြီးမြတ်စွာဘုရားကသူ့ခေါ်ပြီးတော့အဲ့မှာလက်ကင်ဘွားလေးပေးတယ် ရှက်သားမင်းအဲ့ဒီလက်ကင်မွားလေးသိချကြည်စမ်းလက်ကင်မွားလေးကြည်စမ်းဆိုတော့အဲ့ဒီလက်ကင်မွားလေးကိုလက်ထဲမှာထည့်ပြီးကြည်နေရင်းနဲ့ကြည်နေရင်းနဲ့အဲ့ဒီမှာမြတ်စွာဘုရားအဲ့လက်ကင်မွားလေးညှဉ်းနှွမ်းသွားအောင်တခါတည်းဖန်သင်းလိုက်လက်ထက်ကင်ရင်ကင်ရင်နဲ့လက်ကဟာရီပေးပြီးတော့ညှဉ်းနှွမ်းလာတော့အော်စောစောတုန်းကဖြူစင်တောက်ပနေတဲ့လက်ကင်ပွားလေးကအခုကြတော့လေအော်တခါတည်းညှဉ်းနှွမ်းသွားပါလား ရသော်ဗျာချက်သားမင်းခန္ဓာကိုညံလှဲ့ကြည်တာဟောအပြင်ကလက်ကင်ဘွားလေးကိုကြည့်ပြီးတော့ညှဉ်းနှွမ်းသွားတာညှိုးနှွမ်းသွားရသလိုပဲဟောဒီခန္ဓာကိုယ်ကြီးကလည်းဒီလိုပဲရုပ်တွေစင်နေရပြောင်းနေတာနော်နံစင်နေရလည်းပြောင်းနေတယ်အဲ့ဒီရုပ်တရားတွေနံတရားတွေကဖောက်ပြန်ပြောင်းလဲပြီးတော့အခုငယ်ရာနေကြည်ကြည်လာပြီးဆန်တွေဖြူလာပြီးခါတွေကိုင်းလာပြီးနားတွေထိုင်းလာပြီးအမျိုးမျိုးပြောင်းရအဲ့ဒီတော့ရုပ်အစင်တွေဟာ အမြဲတမ်းပြောင်းနေတဲ့ချက်သားအပြင်က လက်ကင်ပေါ်ဆိုတဲ့ရုပ်တရားပြောင်းလဲနေတဲ့ကဲ့သို့ဟောဒီခန္ဓာကိုယ်အတွင်းထဲကလည်းပထဝီကနေတေးသောတေးသောကနေအာဘောဝါရောဆိုပြီးတော့အေးသောကြောင့်ပူသောကြောင့်နှွေးသောကြောင့်အမျိုးမျိုးတခါတည်းပြောင်းနေရတယ်တဲ့ဓာတ်ကြီးလေးပါးရဲ့ဖောက်ပြန်ပြောင်းလဲနေတဲ့သဘောအဲ့ဒီသဘောတွေကိုညာနဲ့ချစ်တာကြည်တန်းဆိုပြီးတော့တခါတည်းကြည်ကြည်လိုက်တဲ့အခါရောက်တော့တခါတည်းအော်ရုပ်ဆိုတဲ့သဘောတွေဟာ ပြောင်းနေပါလားတင်နာတလက်တောင်းနာတလက်ဘူရာတလက်အေရာတလက်နှွေတာတလက်ဖုံနာတလက်ကျင်နာတလက်ကြိုက်တာတလက်ရုပ်ဆိုတာအမျိုးမျိုးပြောင်းနေပါလားရုပ်တွေပြောင်းနိုင်ပြောင်းနိုင်မှာနာနေရလဲပြောင်းနေပါလားအော်ရုပ်ကလည်းဖောက်ပြန်ပြောင်းလဲနေတယ်နာကလည်းဖောက်ပြန်ပြောင်းလဲနေတယ်ဒီရုပ်နဲ့ဒီနာဟာငါကိုလည်းမဟုတ်ငါဥစ္စာလည်းမဟုတ်ငါလည်းမဟုတ် အစိုးလည်းမရငါလည်းမပိုင်အနှိမ့်စပါလားလို့ အနိစ္စရဲ့လက္ခဏာညာဒုက္ခရဲ့လက္ခဏာညာအနတ္တလက္ခဏာညာဆိုပြီးတော့ယုံနာ နှစ်ပါးခန္ဓာ၅ပါးပေါ်ကနေမှတင်ပြီးတော့အနိစ္စဒုက္ခအနတ္တလက္ခဏာညာနဲ့တင်ရှုတာပါရမီတို့ရှိတော့ဖះရှင်ကိုရောမြတ်ကြီးကလည်းတိုက်ရိုက်တရားပေးတဲ့ပုံကိုလည်းဖြစ်တော့အဲ့ဒီမှာတင် သောတာပန်တဂရကအနာဂံယဟနာဆိုပြီးတဆင့်တဆင့်ပြီးတော့ယဟနာဒီဖြစ်သွားပြီးတော့အဘိညာဉ်နေနဲ့ကိုအကုန်လုံးရနိုင်တဲ့ပုံကိုကြီးဖြစ်ဖြစ်သွားတော့သူ့ကိုကလည်း ဆွန်းသားတွေအကုန်ကြွသွားတာသူ့ညီလည်းနှင်ထုတ်လိုက်ပြီဆိုတော့ဆွန်းသားတွေလည်းခေါ်မပါတော့ဘူးရသော်ဘုရားဟိုမှာကြောက်မှတရားပေးပြီးတော့ထားခဲ့ပြီထားခဲ့ပြီးတော့အိမ်မှာဆွန်းသားကြွတော့ရသော်ဘုရားကြောက်မှတဲ့တန်ခါရှိသေးတယ်တဲ့သူ့ရဲ့နောင်တော်ကအဲ့ဒီမှာအရှင်ဘုရားတဲ့ကြောက်မှတန်ခါကုံပါပြီဘုရားမရှိတော့ဘူးရသော်ဘုရားရှိသေးတယ်တဲ့သွားပင့်အောင်တဲ့အဲ့ဒါနဲ့သွားပြီးတော့ကြောင်းသွားပင့်တဲ့အခါကျတော့ ဟိုမှာရောက်တော့တန်ဃာတွေထောင်နဲ့ချီပြီးကြောင်းထဲမှာသတင်းသုံးနေတာသင်္ကန်းချုပ်တဲ့ပုဂ္ဂိုလ်ကချုပ်လမ်းလျှောက်နေတဲ့ပုဂ္ဂိုလ်ကလမ်းလျှောက်တရားမှတ်တဲ့ပုဂ္ဂိုလ်ကမှတ်ရှင်ဖျားကြောင်းထဲမှာတန်ဃာတွေထောင်နဲ့ချီပြီးရှိတယ်ဖျားမရှိပါဘူးကျန်တဲ့ယဟန်တွေကအကုန်လုံးကြွခဲ့တာပါရသော်ဖျားကအဲ့ဒီယဟန်တော်တွေထဲမှာအရှင်စုလပန်ဟာဘယ်ပုဂ္ဂိုလ်တုံးလို့ပြောပြီးတော့ ငါဆူလပန်ဆိုရင်အဲ့ပြောတဲ့ယဟန်ကလက်တာဆွဲပြီးတော့ခေါ်ခဲ့လို့ပြောတာအဲ့ဒါကြောင်းနဲ့ရောက်တော့အရှင်ဘုရားရှင်ဆူလပန်ဆိုတာဘယ်ပုဂ္ဂိုလ်ပါလဲဆိုတော့အကုန်လုံးကငါဆူလပန်ငါဆူလပန်ဆိုပြီးအကုန်ပြောတော့ဘုရားရှင်ပြောတဲ့အတိုင်းဇတ်ဆိုလက်လှမ်းဆွဲလိုက်တော့မှတပါးတည်းဖြစ်သွားအာလုံးကိုအဘိညာဉ်နဲ့ခန္ဓာကိုယ်ထောင်နဲ့ခြေပြီးတော့လည်းအကုန်ဖန်သင်းနိုင်တဲ့အိဋ္ဌိဝိဒတကောတွေအကုန်ရတယ်တဲ့အိဋ္ဌိဝိဒတကောမျိုးမျိုးเนาะ အဲ့ဒါမျိုးတွေအကုန်ရတဲ့ယဟန်တော်တွေလည်းပဲသာသနာတော်တွင်မှာရှိပါတယ်အဲ့ဒီဝိရတကောအမျိုးမျိုးကိုအကုန်လုံးဖန်သင်းနိုင်တဲ့ပုံကိုယ်တွေဟာအဲ့လိုသတုထဇန်တမာရိယာနေမှာအဘိညာဉ်တွေရသွားပြီးတော့အဋ္ဌိဝိဒတကောနဲ့ပြည့်စုံရင်လည်းပဲငါဖျားသာသနာတော်တွေမှာတမနာဒုက္ခချမ်းသာကိုခံစားနိုင်တယ်ဒိဗ္ဗသောတာတဲ့နတ်တို့ရဲ့နာဟောအဝေးကြီးရဟာတွေလည်းအကုန်ကြားနိုင် နတ်ပြည်နတ်လောကတွေအဲ့ဓာတွေကိုလည်းအကုန်လုံးပြောနေတဲ့အတန်တွေကိုအဝဲအနီးအကုန်လုံးကိုကြားနိုင်တယ်အဝဲကြီးကနေမှတီးနေတဲ့စီသံဘင်းသံခရာသံကြီးတွေလာရင်အော်ဒါတော့စီသံပဲဒါတော့ဘင်းသံပဲဒါတော့ခရာသံပဲလို့ခွဲခြားနိုင်တကဲ့သို့ပဲတဲ့အဝဲကြီးကနေပေါ်လာတဲ့အတန်တွေအလုံးကိုလည်းပဲအကုန်လုံးခွဲခြားပြီးသိနိုင်တယ်ဒါဒိဗ္ဗသောတာ နော်ဒိဗ္ဗသောတာဆိုတဲ့အဲ့ဒီနတ်တို့ရဲ့နာတဲ့နော်ဒိဗ္ဗသောတာအဲ့ဒီဟာကလည်းတမာဒီအားကောင်းလာရင်ကိုဒီဒိဗ္ဗသောတာကြီးအဆင့်မဟုတ်သေးဘူးနော်ရိုးရိုးအောက်ကအဆင့်လေးလောက်တင်တမာဒီအားကောင်းလာရင်တော့မှဒီနာယီတန်လေးတွေမခံနိုင်တော့ဘူးဘေးကရိုက်ခတ်တဲ့အတန်နဲ့နားရဲ့အကြည်ဓာတ်နဲ့ရိုက်ခတ်တဲ့အတန်ဟာဒိုင်ဒိုင်ဒိုင်ဒိုင်ဆိုတာတခါတည်းကို စီကြီးတုံကြီးထိုးတယ်လို့ဖြစ်လာတာအဲ့လိုဖြစ်လာရင် အဲ့ဒီပုဂ္ဂိုလ်အဲ့ဒါအကြသောတာဓာတ်အဲ့ဒါယာဂနာနီးပဲအဲ့ဒီအချိန်ဆိုလို့ရှိရင်သောတာဓာတ်ဒီယာဂနာနီးကြရင်အဲ့ဒီမှာနားတွေဟာမခံနိုင်တော့ဘူးအတန်တွေဟာအဲ့ဒီကြတော့မှအနှောင့်ရှက်ဆိုတာအဲ့ကြတော့မှတကယ်မှန်တာအောက်ကအခန်းထဲမှာရှိနေတဲ့နာယီတက်တက်တက်တက်တက်တက်အတန်ကဟိုတုန်းကမသိဘူးနောက်ကြရင်အဲ့ဒီအတန်ကိုမခံနိုင်တော့ဘူးအဲ့ဒါမျိုးတွေဒီသူကဖြစ်လာတာဒါကအခုပြောနေတဲ့ ဒိဗ္ဗသောတာကြီးအဆင့်မဟုတ်သေးဘူးအောက်ကအခြေခံတမာဒီလေးလောက်မှရင်တောင်မှအဲ့ဒီတမာဒီကိုရသွားပြီဆိုရင်နားကိုမခံနိုင်တော့ဘူးဟိုဘက်ကျတော့အဲ့ဒီလိုကြားတတ်တယ် तू ကပေါ်သွားတာအဲ့ဒါတမာဒီရဲ့စွမ်းအားကြောင့် तू အဲ့ဒါတွေဖြစ်တာနော်ဒါကြောင့်မို့အဲ့ဒီလိုဒိဗ္ဗသောတာစေတောပရိယဒိဗ္ဗသောတာဉာဏ်နေရတဲ့ပုဂ္ဂိုလ်ကလည်း အကုန်လုံးကိုကြားနိုင်တယ်မြင်နိုင်တယ်အဲ့ဒါလဲယဟန်ရဲ့တမနာဒုက္ခပဲစေတောပရိယဆိုတဲ့ညာသူတော်ဘာစိတ်တွေကိုအကုန်သိနိုင်တယ်ဟောဘယ်သူကတော့ဘယ်စိတ်ကြမ်းနေတယ်အဲ့ဒါလဲသိလို့ရတယ်တဲ့မနဲ့မောလင်းတော့မျိုးသမီးတယောက်ကတဲ့အမှန်နဲ့ကြည့်ပြီးတော့သူ့ရဲ့မျက်နှာမှာအပြစ်အနာစာတွေမဲ့ရှိသလားတင်းတိတ်ရှိသလားဝက်ချံရှိသလားရှိတတ်ကဲ့သို့ပဲတဲ့သူတော်ဘာရဲ့စိတ်ကိုဘလို့ကြံစည်နေတယ်ဆိုတာကို အကုန်လုံးသိတယ်နော်ဒါကြောင့်မို့ဒီတချို့လေဆရာတော်ဘုရားကြီးတွေဆိုရင်အခုပြောသလိုပဲလမ်းလျှောက်ပြီးတော့သွားနေရင်းနဲ့တခါတည်းနောက်ကပုဂ္ဂိုလ်ကဘာကြမ်းနေတယ်အကုန်သိတာတာတော်ရာဟုလားနောက်ကနေပြီးတော့ရှောက်ကြမ်းနဲ့မြတ်စွာဘုရားအကုန်သိတာဘာလို့စေတောပရိယညာဒီညာတော်ကြီးရထားတာလေဘုရားရှင်ကအဲ့တော့ယဟန်တော်တွေမှာလည်းပဲအဲ့ဒီညာကြီးရရင်ဘသူတွေဘာကြမ်းနေဆိုတာအကုန်လုံးသိနိုင်ပါတယ် အဲ့ဒါလဲစတုထဇန်တမာရီကနေဟိုဘက်ကိုရသွားတဲ့တမာရီစွမ်းအင်းကြီးနော်အဲ့ဒီစေတောပရိယညာပုပ္ပေနိဝါသာနုတ်တတိညာဟောအတိတ်ဘဝတွေအကုန်ကြည့်နိုင်အတိတ်ဘဝတွေအကုန်လုံးကြည့်နိုင်တဲ့ပုဂ္ဂိုလ်ကတဘဝပြီးတဘဝငါဘယ်ဘဝကဘယ်လိုအမျိုးအနွယ်ဘယ်မှာငါဖြစ်ခဲ့တယ်အကုန်ကြည့်လို့ရတမာရီအားကောင်းရင်အဲ့ဒါကရတာပဲဒါကတော့စတုထဇန်တမာတိကြီး ရပြီးမှရတဲ့အဆင့်ကိုမြတ်စွာဘုရားပြောတာအဲ့ဒီသောသောဥပ္ပစာရတမာရီဝန်းကျင်ကနေပြီးတော့လဲမြင်တဲ့ပုံကိုယ်တွေရှိတယ်အဲ့ဒါတွေလဲရတာပဲအဲ့ဒီ level ကနေပြီးတော့เนาะအတိတ်တွေကိုပြန်ပြီးတော့မြင်တဲ့ပုံကိုယ်လဲရှိတာပဲเนาะအဲ့ဒါကြောင့်မို့ဒါကတော့အစစ်အမြင့်ဆုံးဒီမြတ်စွာဘုရားဟောပေးတာသတုဒ္ဒသံတမာရီကနေပြီးတော့ဒီလိုပုံကိုယ်တွေကြတော့ဥပမာယသေတွေသာသနာ့ဘယသေဆိုကဘာပေါင်း40လောက်ထိသူကပြန်ပြီးတော့သိနိုင်တယ် မြတ်စွာဘုရားရဲ့တပည့်သားတန်ဃာတွေကြတော့ကဘာတသိန်းလောက်ထိပြန်ပြီးတော့ကြည်နိုင်ကြကဘာတသိန်းလောက်ထိနော်ပိစေကဗုဒ္ဓမထေရတေကြသူတို့ဘာတွေဖြစ်ကြတဲ့ကဘာနှစ်သိန်းချေကဘာတသိန်းထိပိစေကဗုဒ္ဓတွေအကုန်ကြည်နိုင်တယ်မြတ်စွာဘုရားကတော့အတိုင်းတာမရှိအကုန်လုံးကိုကြည်နိုင်တဲ့ပုဂ္ဂိုလ်အဲ့တော့ဉာဏ်တဲ့ပုဂ္ဂိုလ်တွေကတဘဝနှစ်ဘဝကြည်နိုင်တဲ့ပုဂ္ဂိုလ်ရှိတယ်10ကဘာကဘာ20ကဘာတသိန်းအဲ့ဒါမျိုးတွေဒီအစစ်နဲ့ ကွဲပြားတယ်တဲ့ကြည်နိုင်တဲ့ပုံကိုယ်တွေရှိတယ်လူတယောက်ဟာတဲ့ဟိုဘက်ရွာကိုအလဲသွားတယ်ပြန်လာတဲ့အခါကျတော့အော်ဘယ်ရွာဘယ်မြို့ငါတော့ရောက်ခဲ့တယ်ဘယ်နာလေးမှာငါဘာတွေကိုဘလို့ကြည့်ခဲ့တယ်ဆိုပြီးတော့အကုန်လုံးပြန်အာယုံပြုတ်ပြီးတော့ကြည်တက်ကဲ့သို့ကိုမြတ်စွာဘုရားကပုပ်ပေနိဝါဒနှုတ်တတိဉာဏ်ကြီးရတဲ့ပုဂ္ဂိုလ်ကလည်းအဲ့လိုကြည်နိုင်ပါတယ်နော်အဲ့ဒီကနေပြီးတော့ ဒိဗ္ဗစက္ခုတဲ့ဒီစัจ java လာနေဟိုစัจ java လာနေအကုန်လုံးကြည့်နိုင်သုံးသက်တဖို့မှာငရဲတွေဘလို့ခံနေရတယ်နတ်တွေမြမာတွေဘလို့စံသားနေရတယ်ဆိုအကုန်လုံးကြည့်နိုင်တယ်နော်ဒိဗ္ဗစက္ခုအဘိညာဉ်ဗျာဒိတ်ရတဲ့အရှင်အနုရုဒ္ဓမထေစัจ java လာတထောင်ကိုအကုန်လုံးကြည့်နိုင်တယ်တတ္တဝါတွေရဲ့ဖြစ်ပေါ်နေတာတွေသေနေတာတွေသုံးနေတာတွေနော်ဒီကဘာနဲ့ဟိုဘက်ကဘာကြီးတွေလှမ်းကြည့်ရင် အဲ့ဒီမှာတခါလဲနေဆက်ကြောလားတခုသုံးခုသုံးခုကြားပေါ့နော်ဖိုကနောက်ဆိုင်လို့ဒီဆက်ကြောလားဟိုဘက်ဆက်ကြောလားဟိုဘက်ဆက်ကြောအဲ့လိုသုံးခုသုံးခုကြားထဲမှာရှိနေတဲ့လောကန်တရိငရဲတွေတို့အဲ့လိုငရဲတွေကိုအကုန်လုံးလဲကြည်နိုင်တယ်နော်ပဟာတငရဲဆိုတဲ့တခါတဲ့ဇတ်သူဇတ်သားတွေကာယင်ခုံရင်နဲ့သေပြီးတော့အဲ့ဒီမှာခံစားနေရတဲ့ငရဲအမျိုးမျိုးတွေအဲ့လိုဟာတွေကိုလည်းအကုန်လုံးကိုသိနိုင်တယ်မြင်နိုင်တယ်ဒိဗ္ဗစက္ခုဉာဏ်ကြီးနဲ့ ကြည်နိုင်တယ်အဲ့ဒီလိုရရှိခြင်းဟာလဲယဟန်ရဲ့တမနာဒုက္ခတဲ့နောက်ပြီးတော့အာတဝက္ခယဉာဏ်ကိလေသာအာတဝတရားအကုန်လုံးကိုချုပ်ငြိမ်းသွားတယ်တဲ့အဲ့ဒါကြတော့အခုဒီလိုဉာဏ်နဲ့အဘိညာဉ်နဲ့တကောတွေရပြီးတော့အာထုတ်ရင်အာထုတ်ရင်းနဲ့အဘိညာဉ်တကောတွေရနေသေးတဲ့အချိန်ကယဟန္တာမဖြစ်သေးဘူးเนาะအခုရှင်တေဝဒ္ဒ ဟောဒီအဘိညာဉ်တွေအကုန်ရတယ်စတုထဇံတမာတိရလို့အဘိညာဉ်တွေတကောအမျိုးမျိုးဖန်သင်းနိုင်လို့အဇာတတမင်းရဲ့အခန်းကို အော်ကျင်တေဝဒကအဘိညာဉ်နဲ့ကြွသွားတာသူ့ရဲ့အခန်းထဲမှာဘွားဆိုပေါ်ပြီးတော့ခန္ဓာကိုယ်ကြီးတစ်ခုလုံးမွေတွေနဲ့ပတ်ပြီးတော့တကောနဲ့ဖန်သင်းပြီးတော့ဟိုကဟာဘယ်သူတုံးဆိုရင်လန့်ပြန်သွားတော့အဲ့ဒီကြတော့မှအသင်မင်းသားမကြောက်ပါနဲ့မကြောက်ပါနဲ့ ငါပါဆိုပြီးတော့မှယဟန်တွင်ပြတော့ဟာရှင်ပြတဲတကိုးကြီးပါလားသာတသမင်းသားဟုတ်တယ်ငါတကိုးကြီးတယ်ငါရဲ့တကိုးမင်းလက်တွေ့တွေ့ပြီမဟုတ်လားဟာတွေ့ပါပြီရှင်ပြဒီနန်းတော်ထဲဝင်ဖို့ဆိုတာလည်းမလွယ်ဘူးဘွားဆိုပေါ်တယ်အခုမွေကြီးတွေနဲ့စောသွားကြောက်စရာကြီးတွေလည်းအခုဘဲရောက်သွားမှမသိတော့ဘူးဆိုပြီးတော့အဲ့ဒီမှာရှင်ဒေဝဒတ်ပေါ်မှာ တကောကိုအထင်ကြီးသွားပြီးတော့အဇာတတမင်းဟာရှင်ဒေဝရနဲ့အပေါင်းဖော်မှားသွားတာအဲ့ဒီအပေါင်းဖော်မှားလို့အဲ့ဒီရဲ့အမှားကြောင့်ကဲမင်းကလည်းမင်းဖေတတ်ပြီးတော့မင်းကရှင်မြင်လို့ငါကလည်းဖယားတတ်ပြီးတော့ငါဖယားလုပ်မယ်လို့အဲ့ဒီလိုမကောင်းတဲ့မိစ္ဆာအကြံတွေးလိုက်တာနဲ့ရှင်ဒေဝရရဲ့တကောအကုန်ပျောက်သွားပြီနောက်ထပ်အိဋ္ဌိပတကောကိုဖန်သင်းလို့ကိုသူမရတော့ဘူးဘာလို့လဲဆိုဖယားပေါ်မှာပြမှားလိုက်တဲ့အဲ့ဒီစိတ်ကြောင့် အဋ္ဌိပတကောဖန်သင်းလို့မရတော့ဘဲနဲ့ရှင်ဒေဝဒဟာဒီအတိုင်းမဟန်ဆောင်ပြီးတော့နေတာအဲ့ဒီမှာရင်ဇာတတကတော့သူ့ဆရာအရင်တော့ကလို့တကောရှိတယ်ပဲသူကထင်ပြီးတော့ကိုးကွယ်ပြီးတော့မြတ်စွာဘုရားကိုသူတို့ပေါက်ပြီးတော့အခုနာရာဂီရိဆင်းကြီးနဲ့တိုက်တတ်ကြတယ်လေးစီတော်တွေကိုလွတ်ပြီးတော့လေးစီတော်တယောက်ကိုသွားဘုရားကိုတတ်သူပြန်လာတဲ့နေရာမှာနှစ်ယောက်ထားအဲ့ဒီပြန်လာတဲ့လူကိုတတ်အဲ့ဒီနှစ်ယောက်ပြန်လာတဲ့နေရာမှာလေးယောက်ထား အဲ့ဒီ၄ယောက်ကို၄ယောက်ကအဲ့၂ယောက်ကိုတတ်ဆိုပြီးအဲ့လိုနဲ့အစဖြောက်တဲ့နီးမြတ်စွာဘုရားကိုဘယ်သူတတ်တယ်ဆိုတာမသိအောင်လို့၄စီတော့30နဲ့2ယောက်ထိနောက်ဆုံးအဆင့်သင်ထားတာမြတ်စွာဘုရားအဲ့ဒီမှာပထမတတ်မှတ်ကောင်းလဲမြတ်စွာဘုရားခေါ်တရားဟောဟိုက2ယောက်ကစောက်ရင်းစောက်ရင်းနဲ့မလာတော့လာတော့မလာလို့ဆိုပြီးတော့လိုက်ရှာတော့မြတ်စွာဘုရားနဲ့တွေ့တရားဟောအဲ့လိုနဲ့2ယောက်4ယောက်6ယောက်နောက်ဆုံး32ယောက်ထိ အကုန်လုံးမြတ်စွာဘုရားတရားပေးပြီးတရားကြွတန်းဝင်သွားတော့ကိုယ်တိုင်တတ်တာပဲကောင်းပါတယ်ဆင်နဲ့တိုက်တတ်လို့လည်းမရမြားနဲ့သွားပြက်ခိုင်းလို့လည်းမရဆိုပြီးတော့အဲ့ဒီမှာဂိစကုတ်တောင်ဂိစကုတ်တောင်ဆိုတော့တောင်မာကြီးကဟိုဘက်မှာအကြီးရှိတယ်မဟာဂီရီတောင်လို့ခေါ်တယ်အောက်ကတောင်ကလင်းဒနာတကဲ့သို့မြတ်စွာဘုရားသတင်းသုံးတဲ့တောင်ကအောက်ကတောင်သေးအဲ့ဒီဂိစကုတ်တောင်ဘက်မှာသတင်းသုံးတော့ အဲ့ဒီမှာလမ်းလျှောက်တဲ့အခါကျတော့တောင်နှလုံးရဲ့ကြားမှာဟိုဘက်တောင်ကြီးကနေမှကြောင်မောင်းဆင်ပြီးတော့အဲ့ဒီမှာမြတ်စွာဘုရားကိုလောက်ကြံတပ်ဖြတ်တာအဲ့ဒါကြောင့်မို့ရှင်တေဝရကလည်းမြတ်စွာဘုရားကိုသွေးသိမ့်ဒီအောင်လုပ်တယ်နောက်ပြီးတော့တန်ဃာတွေတင်းခွဲလိုက်တယ်မြတ်စွာဘုရားကိုနီးမျိုးမျိုးနဲ့အဲ့ဒီလိုတခါတည်းကြောင်မောင်းဆင်ပြီးတတ်တော်လဲဘုရားရှင်ဟာဥစဉ်စောစောကနောက်ဆုံးရွတ်ခဲ့တဲ့အထာဏမေတံဘိက္ခဝေအနဝကာသော ယံပရုပကမေနတထာဂတံဇီဝိတာဝရောဘေယအနုပကမေနဘိခဝေတထာဂတပရိနိဗ္ဗာယံတိဆိုတဲ့အဲ့ဒီဂါထာဟာမြတ်စွာဘုရားတိုက်ရိုက်ဟောတဲ့ဂါထာနော်ချစ်သားတော်တဲ့မပူနဲ့တဲ့ယဟန်တော်တွေကအပိညာရတာသိတာဝို့မြတ်စွာဘုရားကိုဒီနေ့ညရှင်တေဝဒလောက်ကြံတော့မယ်ဆိုတော့မြတ်စွာဘုရားကိုဘေးကနေစောက်ရှောက်တော့ချစ်သားတို့မပူနဲ့တဲ့ဘုရားရှင်ဆိုဘယ်သူမှတတ်လို့မသိဘူးဆိုပြီးတော့ အဲ့ဒီဂါထာဟောတာအဲ့ဒီဂါထာကိုဦးဇင်းတို့စံကင်းဆရာတော်ကြီးကလွန်ခဲ့တဲ့နှစ်ပေါင်း100လောက်တုန်းကအဲ့ဒီမှာကတ်ယောဂဘေးကြီးအဲ့ဒီတုန်းကဖြစ်တဲ့အချိန်သူတို့ရွာမှာပရိတ်သွားရွတ်ရှေးရရွတ်နောက်ကသေးရှေးရရွတ်နောက်ကသေးဆိုတော့တန်ဃာတွေကလည်းကြတော့ပရိတ်တွေပေါ်မှာမယုံသလိုဖြစ်လာငါတို့ပရိတ်တွေလည်းမစွမ်းတော့ဘူးထင်ပါတယ်ဆိုဆရာတော်ကြီးကကဲဘယ်လိုလုပ်မလဲငါတို့ပရိတ်တွေရွတ်နေတာလဲငါတို့ပရိတ်အစွမ်းမထက်တော့ဘူးဆိုတော့ အဲ့ဒီမှာဟောဒီဂါထာကိုရွတ်တာဒီဂါထာကိုရွတ်လဲရွတ်ရောအဲ့ဒီမှာနေယောဂါဖြစ်တဲ့လူတွေအကုန်ပျောက်ကုန်တာအဲ့ဒါကြောင့်မို့ဆရာတော်ကြီးကအဲ့ဒါကြောက်စာကြီးနဲ့တောင်မှကတ်ကြော်ဂါထာဆိုပြီးတော့ရေးထိုးပေးကြတာအဲ့ဒါကိုစောစောအေတေနသစ္စာဝိဇေနတုတိတေဟောတုတပရာဆိုပြီးဥစဉ်၃ချိန်အဲ့ဒီဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူခဲ့တဲ့အီမှန်ကန်စွာဆွားခဲ့တဲ့သစ္စာစကားကြောင့်တရားတော်မတွေလည်း ကဘေးမှာလွတ်ပါစေလို့ဦးဇင်ပါဠိလိုသောသောအဲ့ဒါဣတေနသစ္စာဝိသေနဆိုအဲ့ဒါကိုသစ္စာပြန်ပြုပေးတာနော်အဲ့တော့ရှင်တေဝရကအဲ့လိုကြောင်ပေါင်းဆင်းပြီးတော့တတ်တတ်တော့လေဖေရမသေးမသေးတော့နောက်ဆုံးကြတော့ဘာလုပ်လဲဆိုတော့ကဲတန်ဃာသင်ခွဲပြီးဖေရလုတာကောင်းတယ်ဆိုပြီးတော့အဲ့ဒီမှာမြတ်စွာဘုရားထံကတန်ဃာတွေကို ခွဲကျင်တဲ့အခါကျတော့အရှင်ဘုရားယဟန်မှန်သမျှတတ်တတ်လို့ပဲစားပါလို့အရှင်ဘုရားအမိန့်ထုတ်ပေးပါ ယဟန်မှန်သမျှတောထဲမှာပဲနေရမယ်လို့အရှင်ဘုရားအမိန့်ထုတ်ပေးပါဆိုပြီးတော့အဲ့ဒီမှာလာပြီးတောင်းဆိုတာမြတ်စွာဘုရားမပေးဘူးတဲ့တတုတတလို့စားလို့ကစားမစားလို့ကနေတောရဆောက်တီလို့ကဆောက်တီမဆောက်တီလို့ကနေအဲ့ဒါသူတို့အပေါ်မူတည်တယ်မပြည့်ညတ်ဘူးဆိုတော့ငါဒီလောက်ကောင်းတာပြောတာတော့ဘုရားခွင့်မပြုဘူးအဲ့တော့ငါတန်ဃာနဲ့ဖះနဲ့ခွဲတော့မယ်ဆိုပြီးတော့မြတ်စွာဘုရားจิตသားတန်ဃာသင်ခွဲမှုဆိုတာအင်မတန်မှအပြစ်ကြီးတယ် အဲ့ဒီတန်ခါတင်းခွဲတဲ့ပုံကိုဒီသေရဲ့ငရဲကိုဒါလိုက်ဆင်းရတယ်တန်ခါကိုညီညွတ်အောင်လုပ်ပေးတဲ့ပုံကိုဒီကောင်းတဲ့ဘုံဌာနကိုရောက်ရတယ်မင်းမလုံနဲ့ဆိုတော့မရအောင်အဲ့ဒီမှာတန်ခါတင်းခွဲတဲ့ကံကြီးကိုရှင်သေးဝရကျူးလွန်တဲ့ဖះကိုကြောင်ပေါင်းနဲ့ဆင်ပြီးတော့လှုပ်လို့အဲ့ဒီကြောက်ရဲ့အကွဲကဖះရဲ့ခြေမကိုသွားမှန်းလို့သွေးစိမ်တီးခဲ့တယ်အဲ့ဒီလိုသွေးစိမ်တီးခဲ့တာနဲ့တန်ခါတင်းခွဲတဲ့ကံနှစ်ခုနဲ့ အခုမဟာဝီဒီငဲကြီးမှာရှင်တေဝရကခံစားနေရတယ်စောစောကသူ့ဖေကိုတတ်ခဲ့တဲ့အဇာတသက်မင်းကတော့အဲ့ဒီမှာအခုဖရာသာသနာမှာ तू ကတော့ကြီးညိုကိုးကွယ်တဲ့ကောင်းမှုကြောင့်အဇာတသက်မင်းကအခု तू ကတော့လောဟဂုံမီငရဲမှာအဝီစီကလွတ်ပြီးတော့လောဟဂုံမီငရဲမှာ तू ကတော့ခံစားရတယ်เนาะအဲ့တော့မြတ်စွာဘုရားကဒီတုတ်တန်ကြီးကိုဟောပြီးတော့နောက်ဆုံးအာသဝက္ခယဉာဏ်ကြီးပေါ့ အာတဝခေယဉာဏ်ကြီးအထိဟောတာ အာတဝခေယဉာဏ်ဆိုတာဘာလဲဆိုတော့ကိလေသာအာတဝကာမာတဝဘဝတဝဒိဋ္ဌာတဝအဝိဇ္ဇာတဝဆိုတဲ့အာတဝတရား၄ပါးအာတဝဆိုတာစိန်ကြီးအရက်အရက်တွေထည့်ထားတဲ့စိန်ကြီးအိုးကြီးဟာအရက်မရှိလဲသူကဒီစိန်အိုးကြီးအနံ့တွေကထွက်နေတာသူရဲ့အမျက်မပြတ်စိန်ထားတဲ့သူ့ရဲ့အစွမ်းကြောင့် အဲ့ဒီလိုပဲတဲ့ဥစဉ်တော့ဘဝတန်တရာတစ်လျှောက်လုံးမှာ လောဘရယ်ဒိဋ္ဌိရယ်မောဟရယ်ဆိုတဲ့တရားသုံးပါးကဥစဉ်တို့တွေကိုစိန်ကြီးအရက်ကတို့တခါတည်းဘဝမှာအာတဝတွေယိုစီးလာခဲ့ရဘဝတိုင်းဘဝတိုင်းမှာလောဘတွေဖြစ်လိုက်ရတယ်မောဟတွေဖြစ်လိုက်ရတယ်ဒိဋ္ဌိတွေဖြစ်လိုက်ရတယ်အဲ့ဒီဟာကိုပယ်နိုင်တာကို အာတဝတရား၄ပါးတို့ဤကုံရာဖြစ်တဲ့နိဗ္ဗာန်ရရပါလို့ဤ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 ကာမဂုဏ်အာယုန်နေနဲ့ပတ်သက်တယ်လိုချင်တာအဲ့ဒါကာမောဃနော်ကာမဆိုတဲ့ဩဃပဲကာမာတဝလို့လည်းပြောတယ်နော်ယိုစိနေတာမျက်စိကလည်းကိလေသာတွေယိုစိနေတာနားကလည်းယိုစိနေတာအဲ့ဒါကြောင့်မို့အဲ့ဒီကာမာတဝဆိုတဲ့ကာမဂုဏ်အာယုန်ကိုလည်းပယ်ရှားသွားပြီဘဝတဝတဲ့ လူဘဝတော့မလိုချင်ဘူးဗြမာဘဝတွေကြောသွားလိုချင်တယ်တဲ့ရူပဗြမာအရူပဗြမာဆိုတဲ့ဘုံကြီးတွေကိုသွားပြီးညှို့နေရင်လဲဘဝတဝဒိဋ္ဌာတဝတဲ့ဟောငါကိုငါဟာငါဥစ္စာလို့အယူလွဲတဲ့ဒိဋ္ဌိတဲ့အဲ့ဒါတွေတော့သောတာပတ္တိမဖြစ်ပြီဆိုတာနဲ့ပယ်ခဲ့ပြီအဝိဇ္ဇာတဝတဲ့ဒုက္ခသစ္စာသမုဒယသစ္စာនិရောဓသစ္စာမဂ္ဂသစ္စာဆိုပြီးတော့ သစ္စာ၄ပါးမြတ်တရားကိုပိုင်းခြားသိတယ်အဲ့ဒီတော့ဒီတရား၄ပါးကိုပိုင်းခြားသိလိုက်တဲ့ကာမတဝဘဝတဝဒိဋ္ဌာတဝအဝိဇ္ဇာတဝဆိုတဲ့အာတဝတရား၄ပါးကို အကုန်လုံးပယ်ရှားလိုက်တဲ့ပုဂ္ဂိုလ်ဒီမျက်စိနဲ့အစင်းနဲ့တိုက်မြင်မြင်ကမတ္တပဲရှိတော့တယ်။ကြားကြားကမတ္တပဲရှိတော့တယ်။နာနာကမတ္တပဲရှိတယ်။ မြတ်စွာဘုရားနဲ့ယဟန္တာကြီးတွေမှာမျက်စိလည်းရှိတယ်မျက်စိရှိရင်အစင်းကမြင်ကိုမြင်မှာအဲ့ဒီအစင်းမြင်လို့လောဘလည်းမဖြစ်တော့ဘူးဒေါသလည်းမဖြစ်တော့နားနဲ့အတန်းနဲ့တိုက်လို့လောဘတွေဒေါသတွေမဖြစ်တော့ဘူးဥစဉ်တို့ပုထုဇဉ်တွေကြတော့မျက်စိနဲ့အစင်းနဲ့တိုက်လောဘဖြစ်လိုက်ဒေါသဖြစ်လိုက်နားနဲ့အတန်းနဲ့တိုက်လောဘဖြစ်လိုက်ဒေါသဖြစ်လိုက်အဲ့ဒီလိုလောဘဖြစ်လိုက်ဒေါသဖြစ်လိုက်မောဟဖြစ်လိုက်တဲ့အဲ့ဒါမျိုးတွေဖြစ်ဖြစ်နေရတာ ကိလေသာ အာသဝတရားတွေကို မပယ်နိုင်သေးလို့ပါမပယ်နိုင်သေးတာဘာကြောင့်လဲဝိပဿနာအလုပ်တွေမလုပ်ခဲ့လို့ဝိပဿနာအလုပ်တွေလောက်ပါရတတ်နဲ့မပယ်နိုင်သေးတာဆိုရင်တမာတိမရှိလို့ပါတမာတိရှိဖို့ရာအတွက်ကဘာလို့ရမှာလဲသီလကို လုံခြုံစွာစောင့်တည်ရပါတယ်သီလလုံနေတဲ့ပုဂ္ဂိုလ်ရဲ့တန်တမာတမာတိတရားတွေဖြစ်ပါတယ်နိဝရဏတရားတွေကင်းစင်ပါတယ် နိဝရဏတရားတွေကင်းစင်တော့မှဒီခန္ဓာကိုယ်ကြီးကြည့်တော့ဩဒီခန္ဓာကိုယ်ကြီးဟာပထဝီတေသောအာဘောဝါယောဆိုတဲ့ဓာတ်ကြီးလေးပါးနဲ့ဖွဲ့စည်းထားတဲ့ခန္ဓာကြီးပါလားခန္ဓာကိုယ်ပေါ်မှာညံနဲ့စိုက်ပြီးတော့ကြည်လဲကြည်လိုက်ရောဘူရာတမျိုးတင်းနာတမျိုးထုံနာတမျိုးဂျင်နာတမျိုးအေရာတမျိုးကြိုက်တာတမျိုးအော်အမျိုးမျိုးပေါ်အမျိုးမျိုးပြောင်းနေရပါလားဘာတစ်ခုမှမြဲတာမကြည့်မမြဲလို့ရုပ်သဘောတွေသည်ဖောက်ပြန်ပြောင်းလဲနေလို့အနေစာ အော်ဒီယုတ်တရားတွေဟာဖောက်ပြန်နေပါလားပြောင်းလဲနေပါလားလို့အနိစ္စရဲ့လက္ခဏာညာနဲ့လေဒီဆရာတော်ဘုရားကြီးကတော့အဲ့ဒီအခုပြောတဲ့ပရိပါကနမိတ်တွေရပြီဥပ္ပစာရသမာဓိလောက်ကနေမှကြည်ပါတဲ့အဲ့ဒီလောက်ကနေလဲမြင်လို့ရပါတယ်တဲ့အခုမြတ်စွာဘုရားကတော့ဟောဒီစတုထဇံသမာဓိရဲ့နောက်ပိုင်းကျမှအခုပြောတဲ့ပထဝီတေသောအဘောဝါယောအတည်ပြီးတော့ရှုတဲ့ဓာလေးပါးရဲ့ကမ္မထံကနေယုံနံကိုဗရံများကိုလက်ဝါးပေါ်တင်ကြီးတကက်တော့ကို ကြည်နိုင်တဲ့စွမ်းအားဖြစ်အောင်အဲ့ဒီလိုရှုပါလို့ဖះကတော့ဒီနေရာပြပါတယ်အဲ့တော့ဒီနေရာကအကုန်ရောက်မှရှုရမှာလားဆိုတော့စောသွားပြောသလိုမဟုတ်ပါဘူးကိုယ့်ရဲ့အခုစွန်လုံဆရာတော်ကြီးတို့เนาะအခုစက္ခုပါဠမထေမြတ်ကြီးတို့လို့เนาะအဲ့ဒီလိုသူကတုဒ္ဓဝိပဿနာเนาะဇံမရဘဲနဲ့ဝိပဿနာယာနိကတက်တက် တက်ပြီးတော့ပညာနဲ့ ကိလေသာကိုပယ်သွားတဲ့ပုံကိုကြီးတွေလည်းရှိပါတယ်အဲ့ဒီပုံကိုကြတော့ပထမဇန်လည်းမရဘူးဒုတိယဇန်လည်းမရဘူးတတိယဇန်စတုထဇန်တွေမရပါဘူးအခုလို့နော်ရှေဆူလပန်တို့လိုအဘိညာဉ်တွေရပြီစတုထဇန်တမာတိအနေမှာဒါကြတော့သူတို့ရဲ့အတိတ်ရဲ့ပါရမီတွေဆူတောင်းနေပေါ်မှာမူတည်ပြီးတော့မှအဘိညာဉ်တွေရပြီးတော့မှအဲ့ဒီလိုတခါတည်းတရားဓုတွေရသွားတဲ့ပုံကိုကိလေသာပယ်တဲ့ပုံကိုလည်းရှိပါတယ်ဒါကြောင့်မို့မြတ်စွာဘုရားအဲ့ဒီ အာတဝက်ခရညံဆိုတဲ့အဲ့ဒီညံကြီးကိုရပြီးရင်တော့အဆုံးစွန်သောတမနာဒုက္ခပါတဲ့အဲ့ဒီထက်ပိုချမ်းသာတဲ့ချမ်းသာဆိုတာမျက်မှောက်ဘဝမှာမရှိတော့ဘူးလို့အဇာတတမင်းကိုဟောလိုက်တာအဲ့တော့အခုအကျဉ်းချုပ်ရရင်ဦးဇင်းတော်အစေကံဘဝကနေပြီးတော့ရဟန်းပြုမယ်ဆိုရင်လည်းပဲမင်းရဲ့အစေကံကလွတ်ပြီးချမ်းသာတယ် လေယာကိုင်းကျုံလောက်ကင်ပြီးတော့ရှင်မင်းဆက်တာရတဲ့ဘဝကနေမှရဟပြုရင်လည်းချမ်းသာတယ်။အော်တိလတမာတိပညာဆိုတဲ့အဆင့်တွေနဲ့ကျင့်ပြီးတော့အဲ့ဒီကနေမှစိတ်မှာကိလေသာနိဝရဏတရားတွေကင်းစင်ရင်လည်းချမ်းသာတယ်။ပထမဇန်ရရင်လည်းချမ်းသာတယ်။ဒုတိယဇန်တတိယဇန်စတုထဇန်ဆိုတဲ့ဇန်လေးပါးကိုရရင်လည်းချမ်းသာတယ်။ဝိပဿနာတွေရှုပွားနေနဲ့လည်းချမ်းသာတယ်။နော်။ တကောအဖိညာဉ်နဲ့အမျိုးမျိုးဒေဝဇကုညာဒေဝသောတာညာအာတောခေယညာပဝေနိဝါဒနုတ္တိညာစေတောပရိယညာဆိုတဲ့အဲ့ဒီလိုတကောတွေအဘိညာဉ်တွေအလုံးကိုတစ်စင်ပြီးတစ်စင်ရရင်လည်းပဲတမနာဒုက္ခယဟန်ရချမ်းသာပါနောက်ဆုံးအမြတ်ဆုံးချမ်းသာကတော့အာတဝခရညံဆိုတဲ့အဲ့ဒီချမ်းသာကြီးပါပဲတဲ့ဒါကြောင့်မို့ငါဖရာသာသနာတော်တွင်မှာရောက်လာတဲ့ယဟန်တွေဒီဤကဲ့သို့ချမ်းသာအမျိုးမျိုးကို ဆောင်ကျင်းနိုင်တယ်ရရှိနိုင်ပါတယ်လို့အဇာတတမင်းကိုမြတ်စွာဘုရားကတမနာဒုက္ခယဟန်ရဲ့ချမ်းသာဒီချမ်းသာသည်နောင်ဘဝမှာရမယ်ချမ်းသာမဟုတ်ပါဘူးယခုပစ္စုပန်မှာရတဲ့ချမ်းသာအစ်စ်ချမ်းသာကြီးဖြစ်ပါတယ်အဲ့ဒီချမ်းသာဟာ အခုဒီဘဝမှာလှုပ်ရင်လှုပ်တဲ့ပုဂ္ဂိုလ်လူဖြစ်ဖြစ်ယဟန်ဖြစ်ဖြစ်အကုန်လုံးရနိုင်တဲ့ချမ်းသာပါလို့အဇာတတမင်းကိုမြတ်စွာဘုရား ဒီတရားဟောကြားပြီးတော့အဆုံးမှာအဇတတမင်းဟာတရဏဂုံတည်တဲ့ပုဂ္ဂိုလ်ဖြစ်တယ်မြတ်စွာဘုရား သာသနာတော်မှာကြည်ညိုကိုးကွယ်ပြီးတော့အရှင်ဘုရားမှောက်ထားတဲ့ခွက်ကိုလှံပြတတ်ကဲ့သို့ဘုရားမိုးမောင်ကြနေတဲ့ညာကြီးတစ်ခုမှာလျှက်စီးတွေလင်းပြီးတော့တခါတည်းမြင်လိုက်ရတတ်ကဲ့သို့တပည့်တော်အမှန်နေမြင်အမှန်နေသိပါပြီဘုရားတပည့်တော်အပြစ်မရှိတဲ့သီလသမာဓိနဲ့ပြည့်စုံတဲ့ဖခင်တော်ကြီးကို တမ္မာမိခဲ့တာအရှင်ဘုရားတို့ဘောမှာပြမမိတာတွေကို ဖရာတပည့်တော်အာသိခံတော်မူပါဖရာခွင့်လွတ်တော်မူပါဖရာလို့အဲ့ဒီမှာတောင်းမှန်ဝန်ချကြော့လိုက်တဲ့အကျိုးသာသနာတော်ကြီးကိုထောက်ပံ့လိုက်တဲ့အကျိုးတွေကြောင့်တောင်းမှန်ဝန်ချခြင်းဟာဒါကြောင့်မို့ဦးဇင်းတို့တရားတော်မတွေကိုပြမမိတဲ့ကိုယ့်ထက်သီလသမာဓိပညာကြီးတဲ့ပုဂ္ဂိုလ်တွေအပေါ်မှာတောင်းမှန်ခြင်းဝန်ချခြင်းကြော့ခြင်း အဲ့ဒါမျိုးတွေပြုတ်လို့မယ်ဆိုရင်လည်းပဲအပြစ်တွေကြေပါတယ်အခုအဇာတသမင်းဟာဟာဒီလို တောင်းမှဝန်ချပြီးတော့ကြော့လိုက်တဲ့အကျိုးကြောင့်ရှင်တေဝရနဲ့အတူတူမဟာဝီသီငရဲမှာသွားခံစားရမယ်အကျိုးကြီးကလွတ်ပြီးတော့လောဟဂုံမီငရဲမှာအနှစ်6000ခံပြီးရင်ဟိုဘက်လွတ်ပါပြီဒါကြောင့်ယနေ့တာမညဖလာတုတ်တော်ရဲ့ဒုတိယဘိုက်မှာယဟန်ဆိုတာသာသနာတော်တွင်မှာမြတ်စွာဘုရားလိုချင်တဲ့ယဟန်ဟာ ဒီလိုချမ်းသာကိုခံစားတဲ့ယဟန်မျိုးဒီလိုအကျင့်သီလအကျင့်နဲ့တမာတိအကျင့်နဲ့ပညာအကျင့်တွေနဲ့ကျင့်တဲ့ယဟန်မျိုးဟာဖျားရှင်ရဲ့အနှစ်သက်ဆုံးဖြစ်တဲ့ယဟန်ပါအဲ့ဒီယဟန်တော်မျိုးဒီဦးဇင်းတို့သာသနာတော်ကြီးမှာပို့ပို့ပို့ပို့ပြီးတော့များလာရင်သာသနာတော်ကြီးဒီတဲ့ပို့ပို့တောက်ပါလာမယ်အဲ့တော့ဒီလိုအစင်မျိုးတွေဖြစ်အောင်မြတ်စွာဘုရားဟောခဲ့တာကို나ယူပြီးတော့အော်ငါတို့လည်းပဲ တမနဒုက္ခယဟန်ဆိုတဲ့ချမ်းသာဆိုတာဒလိုပါလားလို့တရားဓမ္မလည်းစွန့်နိုင်သမျှနားလည်သိရှိသဘောပေါက်ကြပြီးတက္ကလာမြတ်စွာဘုရားရှင် ကိုရောမြတ်ကြီးနဲ့အရိယာပေါင်းသူတော်ကောင်းကြီးများကိုယ်တိုင်ကိုကြထောထွေသိရသောကာမတဝဘဝတဝဒိဋ္ဌာတဝအဝိဇ္ဇဝအဝိဇ္ဇာတဝဆိုတဲ့အာတဝတရားလဲပါတော့ဤကေယာချုပ်ယာငိမ့်ယာဖြစ်တဲ့အာသင်္ခတဒနိဗ္ဗာန်ချမ်းသာတရားတော်မြတ်ကို ရလွယ်ရောက်လွယ်မြမောင်ပြုလွယ်နိုင်ကြပါစေကုန်တော်တည်းသာဓုသာဓုသာဓုပါဖြင့်